21ရက်စနေနေ့ညနေ9နာရီချိန်ထေရဝါဒဓမ္မကပ္ပဏလမ်းစဉ်အပိုင်း81ဘုန်းကြီးတို့ဓမ္မနုပဒနာပိုင်းကိုပြောတယ်ပေါ့ဓမ္မနုပဒနာလေးကိုမှတ်ထားနော်ဓမ္မဆိုတာနေတ္တတနေဒီဝသဘာဝတတ္တလည်းမဟုတ်ရှိဝလည်းတတ္တဝဓမ္မဟုတ်အတ္တကောင်ဝိညာဉ်ကောင်လည်းမဟုတ်ဓမ္မတတ္တသဘောဟောလား ဒါပဲလူတိုင်းလူတိုင်းတ attva နဲ့တ attva တွေကတော့ငါတ attva ယောက်ျားမိန်းမထင်တာယုံနာယုတ်တဘာဝတက်တက်နာမ်တဘာဝတက်တက်မမြင်ဘူးအဲဒီလိုယုတ်တဘာဝတက်တက်နာမ်တဘာဝတက်တက်ဉာဏ်နဲ့မြင်ဖို့အတွက်ဘုရားဓမ္မနုပါဒနာတတိပဒဟောတာဓမ္မနုပါဒနာတတိပဒပိုင်းမှာငါမျိုးဘုရားဟောထားပါတယ်ဘုန်းကြီးတို့နိဝေနာပိုင်းကိုပြောလာနေ့ကဘုရားရှင်ဟောထားတဲ့အတိုင်း နိဝရဏဖြစ်ကြောင်းတရားများနိဝရဏဘာကြောင့်ဖြစ်လဲဆိုအာယောနိတော်မနိတိကာရဆင်ញနှလုံးမသွင်းတတ်လို့ဖြစ်တာနိဝရဏဆိုတာဘာလဲဆိုထပ်မင်းတို့ကုသိုလ်တရားတွေဇန်တရားတွေမေတ္တရားတွေဖို့တရားတွေပိတ်ပင်တာတာစီတာ ကာကွယ်တာလို့နိဝရဏနိဝရဏခေါ်တယ်ဒီနိဝရဏတွေကိုယ်တဏ္ဍာမှာ ရှိသေးရတော့ဘာဇံဘာမဲ့ဘာဖို့မှမရနိုင်ဘူးကုသိုလ်တောင်ဖြစ်ဖို့မဖြစ်နိုင် အဲကြောင့်ဒီနိဝရဏတွေကိုယ်တဏ္ဍမှာဝင်ရောက်မခံရအောင် ပိတ်ဆို့တားဆီးမခံရအောင်ဘုန်းကြီးတို့တရားနဲ့နေကြတော့တရားနဲ့နေတဲ့အခါမှာဒီနိဝရဏကိုလည်းသိရမယ်နိဝရဏဖြစ်ကြောင်းတရားကိုလည်းသိရမယ်နိဝရဏ၅မျိုးပေါ့နော်တကယ်ရှိမှအဝိဇ္ဇာနိဝရဏတော့မပါဘူးသူကတော့တကယ်ပိတ်ပင်တားဆီးမှုရှိလို့ဆိုပြီးတော့ထားခဲ့ကျန်တဲ့နိဝရဏ၅မျိုးက ကုသိုလ်လုပ်ပဲဖြစ်ဖြစ်ဇံလုပ်မယ်ဇံတရားတွေရအောင်ကျင့်တာဖြစ်ဖြစ်မတရားလည်းရအောင်ကျင့်တာပဲဖြစ်ဖြစ်ပိတ်ပင်တာစီဖြစ်တယ်။ဒါကြောင့်မို့အဲ့ဒါတွေကိုပိတ်ပင်တာစီမရှိအောင်ဘုန်းကြီးတို့ဒီဇံတရားတွေအထောက်ရတော့ဒီကုသိုလ်တရားတွေလုပ်အောင်မြတ်စွာဘုရားတော့ဒီနိဝရဏဖြစ်တာတွေကိုလည်းသိရမယ်နိဝရဏဖြစ်ကြောင်းတရားကိုလည်းသိရမယ်ဒီလိုဟောတာတွေပေါ့ဗျာအဲ့တော့နိဝရဏဖြစ်တာတွေကို သိဖို့နိဝရဏဆိုဘာတွေလဲဒီနိဝရဏရဲ့ဖြစ်ကြောင်းတရားတွေကဘာတွေလဲဆိုဘုန်းကြီးတို့တွေအရင်ရက်ကလေ့လာပြီးပြီအရင်ရက်ကဘုန်းကြီးတို့ဟောပြောသွားတာကပါဠိတော်မှာ လာတဲ့နည်းဘုရားတရားရဟောတဲ့နည်းပေါ့နိဝရဏဖြစ်ကြောင်းတရားဘာလဲဆိုဆင်ញနှလုံးမသွင်းတတ်တဲ့အာယောနိတော်မနိတ္တကာရကြောင့်ဖြစ်တယ်ဒါကြောင့်ဘုန်းကြီးတို့တဏ္ဍာမှာကာမိသနာဟောလိုခြင်းတရားလိုခြင်းနှစ်သက်ဖွယ်ရာအာယုန်တွေတွေ့လာရင် ကျင့်တော့ဖို့ရအာရုံတွေတွေ့လာလိုချင်တဲ့သဘောပါဗျာ။အာဘာဖြစ်လို့လဲဆိုစင်ញနှလုံးမသွင်းတာစင်ញနှလုံးသွင်းတိုင်းတတိနဲ့ညာနဲ့ကြည်တာပါပဲ။တတိထားလိုက်ရင်ဒီနိဝေနမဖြစ်တော့ဘူးဗျာ။အဲ့ဒါကိုယောနိတော်မလတိကာရလို့ခေါ်ပါတယ်။တတိနဲ့ညာနဲ့ကြည်ရင်ဒါတွေကမဖြစ်ဘူး။မကြည်တိုင်းဖြစ်တယ်ပေါ့။အဲ့တော့နိဝေနဖြစ်ရင်ကြောင်းရင်ဘာလဲဆိုအာယောနိတော်မလတိကာရစင်ញနှလုံးမသွင်းတာလို့ဒီနိဝေနတွေ မဖြစ်တဲ့အကြောင်းအရာပါလဲမေးစဉ္ညာနှလုံးသွင်းတာတတိနဲ့ညာနဲ့မဆိတ်တော်နဲ့ကပ်နေမယ်ညာလည်းပါမယ်တတိလည်းပါမယ်ဆိုဒီနိဝရဏမဖြစ်ဘူးဒါဟောတော့အဲတော့ခြုံပြောရင်တော့အကုသိုလ်ဖြစ်ကြောင်းတရားနိဝရဏဆိုအကုသိုလ်တရားတွေပါပဲတရားကိုရာကောင်းရင်အကုသိုလ်ဖြစ်ကြောင်းတရားနိဝရဏဖြစ်ကြောင်းတရားအာယောနိတောမေတ္တိကာလာမှတ်ထားကုသိုလ်ဖြစ်ကြောင်းတရားတွေ အဲ့ဒီဟာတွေကဘာလဲမေးဒီဝနာမဖြစ်ကြောင်းတရားတွေကဘာလဲမေးရောနေတော်မနေဒီကာလလို့ခေါ်ပါတယ်မနေ့တုန်းကတော့ဘုန်းကြီးတို့ဖရာဟောတဲ့အတိုင်းပါဠိတော်ခေါ်တာပေါ့ဖရာဟောတာဒီဖရာဟောတဲ့အတိုင်းပြောခဲ့တာဒီကနေ့အဲ့ဒီပါဠိတော်ရဲ့အဖွင့်ထကရာနဲ့အညီပြောဖို့ခေါင်းစည်းလေးတွေပေးတာပေါ့နော်ဘုန်းကြီးတို့ဒီမှာအထကရာနာဒီဒီဝနာပဲဖြောင်းနေများဆိုဓမ္မ ထေရလာတဲ့နိဗ္ဗာန်ပဲဖြောင်းပြီးအိမ်မှာထေရလာနိဗ္ဗာန်ပဲဖြောင်းနေကာမိသန္တာနိဗ္ဗာန်ဒါကထေရလာတဲ့ကာမိသန္တာနိဗ္ဗာန်ပဲဖြောင်းပြီးကိုဒါကိုပြောပါတယ်နော်အဲ့တော့ပြောအတွက်ဘုန်းကြီးတို့ဒီယောဂီတို့ဒီမှာဘုန်းကြီးတို့ဓမ္မသင်္นานတွေသင်္นานသားတွေမှာသာမင်လာဟိုလိုဘုန်းကြီးတို့နောက်ဆုံးမှတ်စုလေးကိုကြည့်နိဝရဏဓမ္မနုပါဆောင်းပုံလေးနဲ့ရေးထားကြလေးအဲ့ဟာလေးထိုးပြအဲ့ဒါတွေကတော့ဘုန်းကြီးတို့ အထက်ကရာလာတဲ့အတိုင်းကိုဆောင်းပုံလေးတွေလောက်ထားပါအမှတ်လည်းမှတ်ပြီးလို့အောင်ကြည့်လို့လို့အတန်ထက်လာတာနော်အဲ့လိုမျိုးဒီအတန်လေးကျေလေးဓာတ်ကျေလေးမရတော့ဘူးလားဒါကျေဆုံးမလားอืมအဲဒီအကျေဆုံးမလားอืมသူသူလေးပဲ ဘုန်းကြီးဟောတာအကျယ်ကြီးပဲမသိုးပါဘူးထွေလာလာတဲ့ကာမိသန္တာနိဝရဏပဲဖြောင်းလေးကိုပြောမယ်နော်။ခွင်တို့ဒီမတ်စုလေးလည်းကြည်ထားမယ်။မတ်စုလေးကဘာပြောတာလဲဆိုခွင်တို့ကာမိသန္တာဆိုဘာလဲဆို ဒီထဲမှာတင့်တဲ့ဟာများရှုစဉ်းစားဖြစ်ပွားကာမေဆံဒီလိုရေးတယ်တကယ်တော့ကြောင့်ကောင်းသောအာယုံတွေ့ကာကြုံဖြစ်တုံကာမေဆံဆိုရင်တော့ပိုကောင်းပါကောင်းတဲ့အာယုံတွေတွေ့ကြုံလာတဲ့အခါမှာဒီကာမေဆန္ဒနိဝေနဖြစ်တာကောင်းတဲ့အာယုံတွေတွေ့ကြုံလာလူကဟိုလွတ်ပြီးတော့တတိလက်လွတ်နေလိုက်တာပေါ့အဲ့ဒါအာယောနိတော်မနိတိကတော့ဆင်ញနှလုံးမသွင်းတတ်တာဆင်ញနှလုံးမသွင်းတတ်တဲ့ကာမေဆန္ဒနိဝေနဖြစ်တာနော်အဲ့ဒါကိုပြောတယ် အဲ့ဒါကိုဆင်ញံနှလုံးသွင်းတတ်ရင်တော့ဒီကာမိဆန္ဒနိဗ္ဗာန်မဖြစ်ဘူးအဲ့ဒီမှာဆောင်းပုံလေးရေးတာတော့အာယောနိတုကာရဆိုတာပြောရရင်တော့အဲမြဲတယ်လို့နေစာလို့နော်မမြဲတာကိုမြဲတယ်လို့ရှုတာလို့ဆင်းရဲတာကိုချမ်းသာတာရှုတာလို့ဒါမျိုးပေါ့ပြီးတော့မတင့်နေတာကိုတင့်တယ်လို့ရှုတာလို့ဒါအာယောနိတော်မနိကတာချုံပြောတယ်။ကြောင်းမြန်ပြောရင်ခုနအနေစာဒုက္ခနာတော့ကြောင်းမြန်ရှုတာပေါ့ နေဆာဝိတုဘာညာနေဆာမြဲတယ်လို့ရှုတော့ဒုက္ခကိုဒုက္ခလို့သူက မြင်တာပေါ့ဗျာလို့တွေးရတာပေါ့အဲ့ဒါအာယောနိတော်မနတိကာရပြီးတော့အနတ္တကိုကိုဖြစ်လို့မဖြစ်တဲ့သဘောကိုကိုဖြစ်လို့ဖြစ်တဲ့သဘောအတ္တကောင်ဝိညာဉ်ကောင်လို့ဒီလိုထင်တော့နော်ဣတ္တဘွယ်တာယာဝဟုတ်တဲ့သဘောကိုဒီအတုပကိုတုပလို့မြင်တာကိုရှင်ခုနဟုတ်တယ်လေအဲ့ဒီစာရမ်းတိုင်းအဲ့ဒီတိုင်းထားမယ် အဲ့ဒီအောက်ပိုင်းမှာမှဘုန်းကြီးတို့ကြည်လိုက်ပေါ့ဒီကာမေသနာနိဝရဏအောက်ဆုံးက၃ချောင်းပါအဲ့ဒီဒီအဲ့ဒီအဲ့ဒီပိုင်းဟုတ်တယ်ဟုတ်တယ်7နှစ်7 7နှစ်73အဲ့ဒီအောင်ပြောအောက်ဆုံးက3ချောင်းအဲ့ဒီ3ချောင်းဟာဘုန်းကြီးတို့အထက်ကကြည်ပြီးတော့ရေးတာဒေဂရာကကြတော့ခုနကပါဠိတော်နီးကြတော့ကာမိဆန္ဒဖြစ်ကြောင်းတရားတွေကိုအာယောနိတော်မရိကာရမဖြစ်အောင်မလို့ဆင်ញံနှလုံးသွင်းယောနိတော်မရိကာရဆိုရင်ကာမိဆန္ဒမဖြစ်တော့ ဒီမှာကျတော့ကာမိဆန္ဒမဖြစ်အောင်တခြားနီးပေါ့ထေရနီးလို့ခေါ်ပါတယ်အဲ့ဒါဘာပြောလဲဆိုနံပါတ်1ပေါ့အတုဝနိမိတတောကဟောကောင်းတဲ့နှစ်သက်ဖွယ်အာယုန်တွေကျုံလာရင်ဘုန်းကြီးတို့အဲ့ဒီဟာကိုအတုဝဆင်ញတောင်သင်ထားမယ်သင်ရင်တော့ဒါဘုန်းကြီးတို့အတုဝနိမိတတောဟောပေါ့ဒါတော့ဘုန်းကြီးတို့ဒီအတုဝဘယ်နှခုရှိတယ်ဘာညာဒါတွေသိထားမှအဆင်ပြေတော့ ဒါတွေမသိထားရင်မလွယ်ဘူးပေါ့ဒီအတုပဘာဝနာကရှင်အတုပသေအတုပဒါဘုန်းကြီးတို့ခဏခဏပြောခဲ့ပြီရှင်အတုပကလည်း32ပုံခန္ဓာကိုယ်ကြီး32ပုံပုံရှုတာလို့ခန္ဓာကိုယ်ကြီးမှာအပေါက်၉ပေါက်ရှိတယ်အဲ့အပေါက်၉ပေါက်ကထွက်ကြတဲ့အရာတွေရှုတာလို့ဒါမျိုးတွေရှုတာကိုပြောတယ်သေအတုပကျတော့ဖရာရှင်ကပါတိပဏတုံးမှာ၉မျိုးဟောပါတယ်သင်္ကြန်လိုဝိသုရိမဲ့တို့ကြ10မျိုးပြောပါတယ်ဘာဖြစ်ဖြစ်ဒီအတုပအလုံးကို နေရာပဲရှုရှုပေါ့ဒီလိုရှုပါကိုနှစ်သက်ဖွယ်နှစ်သက်မြန်လို့တဲ့ပုံကိုယ်တွေကျုံလာရင်ဒါကိုဆင်ញင်ဖို့ပေါ့အဲ့မှာတော့ပို့ပြီးပြည့်မြင်လွယ်နိုင်တာတော့ဘာတော့ကိုဘောက်ကထမ်းလို့ပါလို့ပေါ့နော်သူကအာယုန်တစ်ခုတည်းပြောတာမဟုတ်အမြင်အာယုန်အကြအာယုန်အနာအာယုန်နော်စားတော့ဆရာအာယုန်အဲမျိုးအကုန်လုံးအတွေ့အထိအာယုန်အကုန်လုံးမှာဆိုင်တယ်အဲ့ဒီပုံမှာအတုပရှုတတ်အောင်အပြည့်မြင်အောင် စားစရာအာယုံနဲ့ဆက်စုပ်ဖွဲ့ယုံကရှုတောင်းဒါမျိုးလေးသင်ပေးရတင်ပေးတော့ဒီပေါ်မှာအပြစ်မြင်တော့ပါအဲတော့အပြစ်မြင်တဲ့ဆိုဒီတိုင်းတော့မြင်မှုပဲအဲ့ကြောင့်မှဒီပေါ်မှာကာမိဆန္ဒလူချင်းမှုနှစ်သက်ပွဲမှုမရှိတော့တို့သဖြင့်ကိုယ်ခန္ဓာကိုယ်ဒုက္ခန္ဓာကိုနှစ်သက်မြန်နှုံးမှုတွေကပြဿနာရှိတာပေါ့နော်အဲတော့ဒုက္ခန္ဓာကိုယ်ဖြစ်ကိုယ်ခန္ဓာကိုယ်ဖြစ်ဖြစ်အာတုပရှုလို့ရအဲဒီမှာတော့သက်ရှိခန္ဓာကိုယ်သက်မဲ့ခန္ဓာကိုယ်နှမျိုးပေါ့ဗျာ သက်ရှိခန္ဓာကိုယ်ကိုဘုန်းကြီးတို့အတုပါရှုခြင်းတော့ကိုယ်ခန္ဓာကိုယ်အရင်ရှုရပြီးမှသူများခန္ဓာကိုရှုရသက်မဲ့ခန္ဓာကိုယ်အတုပါရှုရင်တော့သူများဗိဓာအရင်ရှုရပြီးမှအစ္ဆတရှုရအဲ့လိုကွာခြားချက်လေးတော့ရှိတော့အဲ့ဒါလေးမှတ်ထားအဲ့လိုရှုတတ်ဖို့အတွက်ဘုန်းကြီးတို့သင်ခဲ့ပါပြီဒါတော့ကိုယ်ဝကမ္မထာခဏခဏလေးရှုနေကြပွားနေကြဒါတော့ကိုယ်ဝကမ္မထာဘယ်လိုရှုရမလဲ32ခုတာကကိုဘယ်လိုရှုရမလဲဒါလည်းခဏမကြမကြာ ညာညာနဲ့ဆင်ញင်ရှုမှတ်ပွားများကြတယ်။နောက်သေအတုပအဲ့ဒီမှာလဲအဲ့ဒီမှာတော့ဘုန်းကြီးတို့ပေါင်းပြီးတော့သိညိုကသိညိုတို့ဝိတ္တုရိမေတို့က10မျိုးအာသရိပဏတို့မှကြောင့်9မျိုးဒီနှစ်ခုလုံး ပေါင်းပြီးတော့ရှုနေတယ်သင်ပေးပြီးပါအဲသင်ထားမယ်ပထမနားလေအောင်သင်ထားမှရှုလို့လွယ်တော့နော်သင်နေတော့လည်းရှုလို့ရတော့ဒါမို့ဒီအတုပရှုမှတ်ဒီပွားများနေတွေကိုသိအောင် လေ့လာထားမယ်သင်ယူထားမယ်ဓမ္မဒါနဲ့ခွန်ကြီးတို့တွေရှုတတ်မယ်အဲတော့ယုံပွဲသင်စီဆိုအတုပဘာဝနာကိုသင်ထားမယ်လို့ပြောတာပွာလျက်နေအတုပဘာဝနာကိုဒီကမိသန္တနိဝေနဝင်လာအတုပဘာဝနာပြောင်းသွားဒါကိုပြောတယ်ဒါလည်းမှတ်တာနော်ဝိပဿနာ ရှုတဲ့ပုဂ္ဂိုလ်ဒါအရေးကြီးတယ်ဝိပဿနာရှုတဲ့ဆိုတော့ဘုန်းကြီးတို့ယုံနာတဘာဝတွေရှုရတာယုံနာတဘာဝတွေရှုမယ်ဒီနေ့ဝိပဿနာဉာဏ်တွေတက်လာမယ် ဘုရားဗျာညာတော့ဖြစ်ပြကိုသိတဲ့ညာမျိုးရောက်လာပြီဘယ်ယုတ်တရားကြီးကြီးဘယ်နေရာတွေရာကြီးကြီးပေါ်ပြီးပြောဖြစ်ပြီးပြဒီလိုရှုနေတဲ့ခိုက်တာမှာဒီကာမိဆန္ဒနိဝနာဆိုဝင်ပါတယ်ဘယ်သူမှဆိုဝင်တာပေါ့ဗျာဝင်လာတဲ့ခါကျတော့အဲ့ဒီဝိပဿနာကျဆက်ရှုမရှုနဲ့ဝိပဿနာဆက်ရှုရင်တော့ဒီကာမိဆန္ဒနိဝနာမပြောက်တော့အဲ့ဒီချိန်ကျရင်တော့ဒီကာမိဆန္ဒနိဝနာပျောက်တော့ဘာလို့မှလဲအတ္တပဝါနာပျောက်ရှု ရှင်အာသူဘတေအာသူဘကြိုက်တာပြောင်းရှုဖို့အဲ့ဒီလို ပြောင်းရှုလို့ဒီနှစ်သက်မှုမြတ်နိုးမှုကာမိဆန္ဒတွေပျောက်သွားပြီဆိုမှငကိုဝိပဿနာ ပြန်သွားပေါ့ဒါဆိုလေကာမိဆန္ဒနိဝရဏပျောက်ကြောင်းတစ်ခုနံပါတ်၄ကအာတုဘတွေကိုအာတုဘဘာဝနာကိုသင်တာလေကာမိဆန္ဒနိဝရဏပျောက်စေတယ်အာတုဘဘာဝနာတွေပွားရင်လည်းပဲကာမိဆန္ဒနိဝရဏပျောက်စေတယ်ဒါပြောတယ်နောက်ပြီးတော့ဒီမှာတော့ဘုန်းကြီးတို့ ထကရာတော့ဗာလိနဲ့သွားပြထားတယ်ဆိုတော့ဒီအတုပဘာဝနာကိုဒိဋ္ဌမဟာဒိဋ္ဌမထေဆိုဘုန်းကြီးတို့ဝိသုဒ္ဓိမံမှာလည်းပါပါတယ်ဒီဟာတော့ဒီဒီပုံကိုပဲထပ်ထညွှန်ကြမဟာဒိဋ္ဌမထေဆိုတော့ကသူကအနုရာရာမျိုးနဲ့မနီးခါလန်းလန်းမှနေတဲ့စိတ်တလာတောင်မှသင်သုံးတယ်အနုရာမျိုးထဲမှာအမြဲမပြတ်သူကဆုံးခံကြွားသူကအတုပဆိုတော့ဟိုလိုအတုပတော့မဟုတ်ပါဘူးသေ ဒီရှင်အာသူပေါ့အယိုးစုကမ္မထာကိုသူအတိကထားပွားတယ်ဒီရှင်မြတ်ကြီးအမြဲမပြအကြောင်းနေလဲဒါပွားတာပဲဆုံးခံသွားလဲဒီဟာပဲအမြဲမပြပွားနေတာအဲ့လိုဒီနေ့ပေါ့ဗျာစေတလာတော်မှာနေပြအနုရာမျိုးနဲ့အနုရာတော်မျိုးတွေကိုဆုံးခံကြွားပါကြွားရင်းနဲ့ဒုရာမျိုးတွေမှာနေတဲ့မင်္ဂလိတရားကသူ့ယောက်ျားနဲ့ဆိတ်ဆိုးပြီးတော့သူကရွာသူထင်မှရွာပြန်လာတယ်အဲ့တော့ရှင်မြတ်ကြီးလည်းဆုံးခံကြွားလမ်းမှာတွေ့ကြတယ် ပြီးတော့ဒီမင်းကလေးကအတန်ပေးအတန်ထွက်ပြုံးနဲ့နှုတ်ဆက်တာရှင်မြတ်ရတဲ့သူတရားသူတတိနဲ့လာနေတော့အတန်ကြလို့မော့ကြည့်လိုက်တော့မင်းကလေးရဲ့ပြုံးတာသွားတွေ့တော့သွားတွေ့တော့ဘာကြည့်လိုက်လဲသွားသွားမြင်တော့သူကရိုးစု ရှုနေတဲ့ခါကျရိုးစုရိုးစုရိုးစုဆက်ရှုတော့ဒီကုလုံးရိုးစုနဲ့မြင်တယ်အတုဝကမ္မထာနေရာရှင်အတုပဲပွားပွားတရားအတုပဲပွားပွားဘုရားပထမဇာရတယ်လို့ပြောထားပါတယ်မိတ်ထားပါတယ် အဲ့ဒီနေရာမှာပဲသူကပထမဇန်ဒီကလည်းတမာရီအားကောင်းနေလို့ပါပထမဇန်ရအဲ့ပထမဇန်ရဲ့ဇန်တရားတွေအသုံးကိုပထမဇန်ရဲ့မိယာယုံနံတရားတွေကိုဝိပဿနာရှုရင်တည်ငါလေးအတွင်းမှာပဲရဟနာဖြစ်သွားတယ်ဒါတော့ဒကမာလေးကလည်းသူခီးသူဆက်ပေါ့အရှင်မြတ်ကြီးကလည်းသူဆုံးခံကြွားတဲ့ခရီးကိုဆက်ကြွားပါဒါတော့မြို့နဲ့ဒီတောင်တွေကတော်တော်ဝေးတော့မြို့ဟာတော့မရောက်အောင်တူပါအဲ့ဒီချိန်မှာအမျိုးသားက ဒီဒကမာလေးစိတ်မချလို့နောက်ကနေလိုက်လာလိုက်လာတော့ရှင်မြတ်ကြီးတွေ့ရှင်မြတ်ကြီးတွေ့တဲ့အခါကျရှင်ပြားဒီနားလေးမှာမြို့သမီးတယောက်ဒီလမ်းပေါ်မှာမြို့သမီးတယောက်သွားတာမတွေ့လိုက်ပါလားဖေ။ဆိုအဲ့တော့ရှင်မြတ်ကြီးကဗာမိတ်လေဆိုအယုဒုကမ္မထံကိုကောက်ကောက်ကွယ်မြင်အောင်ပွားတယ်ညာနဲ့လည်းမြင်အောင်ပွားဒါနဲ့ပဲဒီကမညာဖုန်ညာရသွားလို့ဗာမိတ်လိုက်တယ်တခါကြီးတဲ့ မျိုးသားလားမျိုးသမီးလားတော့ဘုန်းကြီးမသိဘူးအယိုးစုတစ်ခုဖြတ်သွားတာတော့မြင်လိုက်ပါတယ်ဒီလိုဖြေလိုက်တာဒါဘာပြောနေရလဲဆိုသူသူရိုးစုကမ္မထံကိုပေါ့ပေါ့မြောင်မြောင်အဲ့တော့ဘယ်ပုဂ္ဂိုလ်ပဲတွေ့တွေ့အယိုးစုမြောင်ပွားနိုင်ရင်မညာဖုန်ညာရတယ်ဆိုတာကိုပြောချင်တာပါဗျာဒီလိုဘုန်းကြီးတို့ပြောချင်တာတော့ဘယ်ကမ္မထံပဲဖြစ်ဖြစ်အထင်မသေးပါနဲ့ဟိုစနစ်တကျပွားတတ်ဖို့ရည်ကြီးတယ်စနစ်တကျမပွားတတ်ရင်တော့ရိုးသက်ရောက်မှုမရှိဘူးဗျာ ခုနဝိပဿနာရှုကောင်းတယ်ဘုန်းကြီးတို့ဒီလိုဝိပဿနာရှုတာပုံကြိုက်ပါဝိပဿနာရှုမယ်တခါတလေဒီတခုတရားပေါ့လေကိုနှစ်သက်မြန်လို့တဲ့တာသမီကိုနှစ်သက်မြန်တော့ကိုသတိရလာသတိရတယ်သတိရတယ်မှလည်းပုံဆိုးတယ်အဲ့တော့ဒီသတိရမှုမြန်လို့မှုတွေကိုရတော့ဘာလို့မလဲဆိုခုနလိုအတုပပြောင်းရှုအတုပပြောင်းရှုလို့ ဤတရားမှုများနေတဲ့စိတ်တွေရပ်သွားပြီးပြတ်သွားပြီးဒါကာမိဆန္ဒညုနာခေါ်တော့ရပ်သွားမှငကိုဝိပဿနာပြန်သွားတယ်နော်ဒါကိုခွန်ကြီးတို့ဗရမဘာပြောလဲဆိုခုနကယွန်ရှာယွန်ပွဲတင်စေပွားလျက်နေစောင့်နေအိန္ဒိယစောင့်စီရအဲဒီမဆုလေးပြန်ကြည့်တာနော်နောက်တစ်ခါအိန္ဒိယထိမ့်သိမ့်စောင့်ရှောက်ရင်လည်းကာမိဆန္ဒညုနာမဖြစ်ဘူးနော်အိန္ဒိယ မျက်စိနားလျာကိုယ်စိတ်ပေါ့ဒီမြင်စရာအာရုံတွေမကြည့်ပဲနေရတယ်တရားထုတ်နေတဲ့အခါကျတာနေများထိတ်နေရကြည့်မိရင်လောဘဒေါသမဖြစ်အောင်ကြည့်လောဘဒေါသမဖြစ်အောင်ပြီးတော့နမိတ်ပုံသဏ္ဍာန်ယောက်ျားပဲမိန်းမပဲခြေလက်ကောင်းပုံသဏ္ဍာန်ဒီနမိတ်ပုံသဏ္ဍာန်မမြင်မိအောင်ကြည့်နိုင်လည်းကောင်းတာပေါ့နော်နံပါတ်၄ကမှတ်ထားမယ်ခုနအတုပနမိတ်အတုပကမ္မထာဝသင်္မာသေယဝ ဒါကြောင့်ဘုန်းကြီးတို့ဒီတရားရှုမှတ်တွေကတရားသင်တွေကဒါတွေကလည်းရေးကြည့်တယ်။အဲ့ဒါသင်လည်းသင်တဲ့အတိုင်းလည်းပွားပေးရမယ်။အိန္ဒိတွေစောင့်စီရမယ်။မြင်သမျှအာယုန်တွေမှာလောဘဒေါသမဖြစ်အောင်တတိနဲ့စောင့်ထိတ်မယ်။နော်စနစ်စတိစနစ်အဲ့ဒီမှာသင်ရွှန်ရှာရွှန်ပွဲသင်စေပွားလျက်နေအိန္ဒိစောင့်စီရ။ အင်းဆုံးကြားသမျှအောင်လေလောဘဒေါသမဖြစ်အောင်တတိနဲ့ညာနဲ့ဆောင်းကြည့်ဒီကတော့တတိနဲ့ဆောင်းနော်တတိနဲ့ဆိုညာလည်းပါညာလည်းပါမှာပို့လုံးပြီးတော့ကအနတ်အာယုန်တွေကျုံလာလေတတိနဲ့ဆောင်းထိန်ပေါ့လောဘဒေါသမဖြစ်အောင်စားရအောင်လေစားကြပြီဆိုလေတတိနဲ့ဆောင်းထိန်ပြီးစားလေတတိနဲ့ဆောင်းထိန်မစားရင်တော့ပို့ပြီးတော့စားတာဖြစ်တာပေါ့ဗျာနော်အဲ့ဒါမျိုးတတိထားပါ ဒီတော့တွေ့ထီပေါ့ပစ္စည်းသုံးဆောင်လေးတွေသုံးရပြီဆိုလို့ဒါတွေသားရတွေတတ်နေတဲ့တာတွေဖြစ်တော့ဝေဝေစားတွေတို့ရွှေမပစ္စည်းတွေအိမ်တို့ကြောင်းတို့ဒါတွေသုံးဆောင်တဲ့ခါမှာလေတတိလောဘဒေါသမဖြစ်အောင်တတိနဲ့နေမှတော့မလို့ရင်ဒီကြောင်းပေါ်မှာသားရနှစ်သက်နေတာလို့ပါတတိလွတ်ပိုင်းတာတွေဖြစ်တော့အတွေးတို့သဖြင့်တရားထိုင်နေမျက်စိနားလျာကိုယ် ဒါရီကတော့ဒါရလေး၅ပေါက်ကတော့ပိတ်ထားတယ်စိတ်တကားပေါက်နဲ့စောင့်ကြည့်စိတ်တကားပေါက်နဲ့စောင့်ကြည့်အတွေးတွေကမျိုးစုံဝင်လာပဲဒီကာမိဆန္ဒအတွေးတွေလည်းဝင်လာဗျာပါဒအတွေးတွေဝင်လာပဲအတွေးပေါင်းများစွာဝင်လာဒီအတွေးတွေကိုလည်းတတိနဲ့ထင်းထင်းစောင့်ရှောက်နေမှာထင်းထင်းမစောင့်ရအောင်ဒီအတွေးတွေကနေပြီးနှိမ့်ဆက်ဖြစ်ကြဒီသူသဖြင့်ဒီကာမိဆန္ဒအတွေးပေါ့နေတဲ့သဘောကြတဲ့အတွေးတတိရတဲ့အတွေးဒါတွေဝင်တတ်ပါဒါတွေကိုတတိနဲ့စောင့်ရှောက်ပါ အိန္ဒိကိုတတိနဲ့ညာနဲ့ထိမ့်သိမ်းဆောင်ရှောက်နိုင်ရင်လည်းပဲကာမဆန္ဒမဖြစ်ဘူးဒါကြောင့်ဘုန်းကြီးတို့ဆရာတော်ကြီးကပါမိနေတယ်အိန္ဒိလိုကြကိုကမလိုက်ရဘူးတဲ့ကိုယ်လိုကြအိန္ဒိကလိုက်နိုင်အောင်ကြိုးစားအိန္ဒိလိုကြဆိုတာကြည်စရာရှိမြင်စရာရှိကြည်လိုက်တာကြားစရာရှိနားထောင်လိုက်တာအနတ်အာယုဆိုလည်းကိုကရှုပြီးသားနော်စားစရာအာယုဒီပေါ်မှာစိတ်ကရောက်နေတတ်တယ် အတွေ့အထိအဝါလေးကောင်းလို့ဒီဟာလေးကောင်းလို့မဆုံးနိုင်အတွေ့အကြုံနဲ့မျောလိုက်တာဒါမျိုးပြအဲ့တော့အိန္ဒိနောက်အိန္ဒိတွေအကြိုက်ကိုကမလိုက်အောင်ကိုယ်အကြိုက်ကိုအိန္ဒိကလိုက်ပါနေအောင်ကြိုးစားဒါတတိနဲ့ညာနဲ့စောင့်ကြည့်နေတဲ့သဘောပါသုံးချက်ရှိသွားပြီနော်ကာမေဆန္ဒနိဗ္ဗာန်ပဲဖို့အတွက်ထပ်လာပြောသွားနောက်တစ်ချက်စနစ်စတောက်တိုင်းပြီဘာပဲစစစတောက်တိုင်းစတောက်တိုင်းမှာသူက ဘောဓနာမတ္တညုတာလို့ဒီမှာပြောတာအတိုင်းရှိကိုအတိုင်းရှိပမာဏကိုသိပြီးစားတာဤဝနေအောင်စားရင်လည်းပဲဒီကာမိဆန္ဒနေနော်အစားလေးစားလေးစားလေးစားလေးစားကောင်းတဲ့နေစားလို့ဘေးဖြစ်တတ်တယ်ဘုန်းကြီးတို့ဒါနဲ့ပတ်သက်လို့တွေ့ပါတယ်ငါးချက်များရင်းနှီးကတော့ခဏခဏဓမ္မသင်္นานနေမကြမကြဖွင့်မှုတော့သူတည်းဘုန်းကြီးတော်တော်ကြီးဘေးကြီးမရခင်တော့ကအဲ့ဒီတော့ကဘုန်းကြီးဆက်တိုက်သွားခဲ့ပါတယ် 69 2000 2000နဲ့2000နဲ့ဒါဆိုသူသူရသည့်တိုင်အောင်တော့ဘုန်းကြီးတို့ဆက်လက်လုပ်မြဲရှိပါမယ်သူက3ခု2003ခုနှစ်မှာရတယ်ပေါ့2005 6ခုတိအောင်ဘုန်းကြီးဆက်တိုက်သွားခဲ့ဘူးကငါကြမြောက်ကလေးတင်တာအဲ့ဒီမှာကိုရင်လေးတစ်ပါးဝဝလေးအစတော့သိမ့်မဲ့ရှာကလေးဆိုတော့ကိုပိုက်ကိုဝါမှန်းလည်းမသိဘူးနေတိုင်းဒုက္ခမြပြဿနာတက်တယ်စပြီးအာရတဲ့ဒုက္ခဝါမှန်းမသိတော့ ရှားကအရသာမဖြတ်တောင်းနိုင်ဘိုက်ကပြည့်နေတို့မြတ်တို့ဆောင်းမြတ်ဆောင်းပြီးအံပြည့်အာတဲ့ဒုက္ခအဲ့ဒါနဲ့ဘုရားကြီးကွာမင်းကလည်းမသက်တောင်းအောင်ကိုယ်ဘိုက်ကိုတတိထဆာမှာပေါ့ဘိုက်ပြည့်အောင်ဘိုက်ပြည့်မစားဘဲနေမှာမရပါဘူးကလေးဆိုတာအဲ့ဒါပါလေဆိုအစားတောက်တဲ့နေရာမှာတိုင်းတာပမာဏမတိပဲနဲ့စားတာဒါပါလေကာမိဆန္ဒကြောင့်ယတတဏကြောင့်ယတတဏလည်းတော့ခက်တယ် ယောဂဝိနာတွေဖြစ်လာရင်မစားဆိုအဲစားစားမှပို့စားချင်တာအဲ့ဒါမျိုးဒါကာမိဆန္ဒပဲဘုန်းတော်ကာမိဆန္ဒသူဒီကာမဂုဏ်တရားပဲထင်တော့မဟုတ်ဘူးအာယုံ၅ပါးလုံးဆိုင်အာယုံဒီအာယုံ၅ပါးနဲ့ပတ်သက်ပြီးကာမိဆန္ဒဖြစ်လာရင်ဒါဘုန်းကြီးတို့ကတတိထားတော့နော်အဲ့ဒါကိုကာမိဆန္ဒစားတော့တိုင်းမေမေကောင်းမေပြောလျင်တင်တာပြောလျင်စားတော့တဲ့ကာမဒီမှာရှင်သာရိပုတ္တရာကုလိုမြတ်ကြီးရဲ့ အဆုံးအမလေးကိုအထာရာကိုကိုကာပြပါတယ်နော်မျှတောင်စားတယ်ဆိုဘယ်လိုစားမလဲဆိုတော့နောက်ဆုံးစားတော့တဲ့ခါမှာ၄၅လောက်စားတော့ခြံစားမယ်စတုံဏပြစ္ဆာဏစတောရပြစ္ဆာအလုံးပြီး၄၅လောက်စားတော့ခြံထားအာဘုတ်တွေကမစားဘဲနဲ့၄၅လောက်စားတော့မစားဘဲနဲ့ထားပြီးတော့ဘာလုပ်မလဲဥဒကံပြီးဝေရင်တွေးကြရင်တွေးပေါ့ရေအေးကြရင်နေရေအေးပေါ့အဲ့လိုတောက်ပြီးနေပါတဲ့ အဲ့ဒီလိုလင်္ကာလုံးစာတော့ခြံပြီးတော့မစားဘဲနဲ့လင်္ကာလုံးစာခြံပြီးတော့ရေတောက်လိုက်ပဲအဲ့လိုရေတောက်လို့ရှိရင်အဲ့ဒီပုဂ္ဂိုလ်ဟာဘာသူရတာရဝိတတဒီတရားတွေဘာတွေအထုတ်လို့ဒီကမှာချမ်းချမ်းသာသာနဲ့အထုတ်နိုင်တယ်သွားရဲလာရဲခါနဲ့တက်တောင်တက်တာရှိတယ်ဒါလေးတော့မှတ်လို့ရအောင်နောက်တစ်ခုကတော့ဒီအဲ့လိုလင်္ကာလုံးစာတော့ခြံဆိုင်လည်းရတယ်နောက်စားတဲ့အခါအမှတ်တတိလေးနဲ့စားရင်လည်း စားကြမစားနိုင်ပါဘူးဗျာအမှတ်တတိလေးနဲ့စားတယ်ဝါတယ်တတိထားပြီးတတိကပ်ပြီးစားတတိကစားမယ်တချို့ဆိုရင်ဘာမှပြဆရာအဲ10ချိန်လောက်ဝါစားဒီကနောက်တိုင်းကရှောင်းမကြီးတယောက်ပြောပြချက်ကတော့ဝါတဲ့ပုံပုံများကြတလုတ်ကိုအချိန်30လောက်ဝါစားတယ်ဒါကရှောင်းမကြီးကတော့ဘုန်းကြီးပြောတယ်တပည့်တော်တော့တခါမှမဝါဘူးပါဘူးရှာတယ်သူများကတော့ကြံကြံပေးတာပါအဲ့ဒါမျိုးပေါ့ သမင်းတစ်လုံးတစ်လုံးကိုအနည်းဆုံး10ကောင်လောက်ဝါအမှတ်တရလေးနဲ့စားပေါ့နော်ဝါရကအမှတ်တရလေးနဲ့စားတယ်စားနေကြများများစားခြင်းနဲ့စိတ်မရှိတော့ဒါဘောဓနာမတ္တညုတာလို့ခေါ်ပါတယ်ဒါဒါကိုခုနကစားတော့တိုင်းပြီးစားတော့တဲ့စားတော့တိုင်းမှာတတိထားနေနဲ့ကာမိဆန္ဒမဖြစ်ဘူးမိတ်ဆွေမိတ်ကောင်းနေနော်ဒီကာမိဆန္ဒ အမိကောင်းဆွေကောင်းရှိရင်လည်းဘုန်းကြီးတို့ကာမိဆန္ဒနိဗ္ဗာန်မဖြစ်ဘူးဗျအဲ့ဒါလေးလည်းမှတ်ထားမိကောင်းဆွေကောင်းမရှိရင်လည်းဒါတွေကတော့ဖြစ်ဖို့လားလားသိညာတော့ဗောနော်ဒါနဲ့ပတ်သက်ပြီးဘုန်းကြီးတို့ဒီတုတ်တီတော်တော်များများမှာတွေ့ရဆိုရင်ဒီတုတ်တုတ်ကြောင်ကြောင်လို့ကာမိဆန္ဒနိဗ္ဗာန်နဲ့ပတ်သက်ပြီးတံဘောဒီတုတ်ဆိုရှိတယ်သင်္ကုတ်တော်နဝကနိဗ္ဗာန်ဟိုနေမေခင်ကတုံးတယ်တူတူပဲဟောပုံမြင်ပုံစံချင်းတူတယ်ဒီမှာတော့ ရသော်ဗျာတာဝတိမြို့မှာသတင်းသုံးနေချိန်ဟောတာပဲနော်အဲ့ဒီမှာမိတ်ဆွေကောင်းနဲ့ပတ်သက်ပြီးဘာဟောလဲဆိုအဲ့ဒီမှာတော့ရသော်ဗျာသစ္စာလေးပါးကိုထိုးထွင်းသိတဲ့ညာတမ္မာတံတမ္မောရိညာခေါ်တယ်တမ္မောရိညာရဖို့တမ္မောရိညာရခြင်း အကြောင်းဒါလေးတွေဟောတာပေါ့တမ္မောရိညာဆိုတာသစ္စာလေးပါးကိုသိတဲ့ညာပေါ့နော်သစ္စာလေးပါးကိုထိုးထွင်းသိတဲ့မညာလေးပါးကိုတမ္မောရိညာလို့ခေါ်တယ် အဲ့ဒီတမ္မောရိညာရဲ့အကြောင်းတရားတွေကပါလေသတိပဋ္ဌာန်၄ပါးတော့သမ္မပဋ္ဌာန်၄ပါးတော့ဘောဓိပက္ခယတရားတွေဆိုဒီလိုမိန်သွားတယ်အဲ့တော့ဒီသစ္စာ၄ပါးကိုသိတယ်တမ္မောရိညာရဖို့အတွက်အင်္ဂါရက်တွေရှိရတယ်အဲ့ဒီအင်္ဂါရက်တွေကဘာတွေလဲဆိုတာကိုမေးတော့တမ္မောရိညာရရင်အကြောင်းတရားက၅မျိုးမိဂိယတုတ်ဟောတာနဲ့တူတူပါပဲနံပါတ်၁ကပါလို့မိတ်ဆွေကောင်းရှိရမယ်ဒီတစ်ချက်မိတ် နံပါတ်1ကဘာလဲဆိုကိုယ်တီလာပြီးပြည့်စုံမယ်နံပါတ်3ကဘာလဲဆိုတော့သမထဝိပဿနာအတွက်ဒီကျေးဇူးများတဲ့စကားပေါ့ဒါကြတော့ပို့ရှင်းတယ်နော်သမထအတွင်သမထအတွက်အထောက်အကူပြုတဲ့စကားဝိပဿနာအတွက်ဝိပဿနာအတွက်ထောက်ကူပြုတဲ့စကားမျိုးကိုထောက်ကူပြုမဲ့စကားမျိုးကိုခွင့်လို့လွယ်လွယ်ကူကူရမယ်ဒါပြောတယ်ပေါ့ဗျာနောက်တစ်ခါကျတော့တမ္မပဒံလုံလဝိရိယနဲ့ညီအထောက်နိုင်ရမယ်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 အဲ့ဒီ၅မျိုးပြည့်စုံရမယ်လို့ဒါပြောတယ်တံဘောရိညာရခြင်းတံဘောရိညာဆိုခုနပြောခဲ့ပြီနော်သစ္စာ၄ပါးကိုထိုးထွင်းသိတဲ့မညာ၄ပါးခေါ်တယ်မညာပညာရခြင်းမညာပညာမညာခေါ်တော့တံဘောရိညာဒီညာရခြင်းခုနအကြောင်း၅မျိုးနဲ့ပြည့်စုံရမယ်ေဂိယသုတ်တို့ကြဒါကိုရှင်းရှင်းလင်းလင်းပြန်ပြောတယ်အဲ့ဒီအကြောင်း၅မျိုးထဲမှာတော့မိတ်ဆွေကောင်းရခြင်းဟာအဓိကကြတယ်မိတ်ဆွေကောင်းဆရာကောင်းရထိုင် ခုနသီလပြည့်စုံဖို့မခဲရင်တော့ဒါပြောမေဇောကောင်ဆရာကောင်းရရင်ဓမ္မကြီးတို့ဘုန်းကြီးတို့တရားကြီးတို့ဘုန်းကြီးတို့ဘာဖြစ်လဲဆိုဒီသမထအထုံးနဲ့သမထနဲ့ပတ်သက်တဲ့စကားကြီးကြားတာပေါ့ဒီဆရာကောင်းရတာဝိပဿနာအထုံးနဲ့ဝိပဿနာနဲ့ပတ်သက်လမ်းကြောင်းတက်ပြီးမြဲစကားမျိုးဆုံးမမျိုးကိုလိုလည်းကိုရတာဆရာသမားကကိုယ့်ကိုအမြဲတမ်းပြစောင့်ကြည့်နေကိုဝိရိယတွေအာနေတာဝိရိယတွေတင်ပေးတာလို့ဒါတွေလောက်ပေး ဝိရိယဆိုရှားတော့ရှားကောင်းရှိရင်ဝိရိယဆိုလည်းဖြစ်နိုင်တာရှားကောင်းရှိရင်ခုနဥရပြညာဆိုတာလည်းရနိုင်တာအဲကြောင့်မို့ကမ္မဒန်းဆရာများကတရားထုတ်တဲ့ခါကျရင်ရုပ်တဘာဝနာမ်တဘာဝမြောင်ရှုရှုဒါတွေကိုတိုက်တွန်းကြရတော့ဗောဗျာရုပ်တဘာဝနာမ်တဘာဝတွေမြောင်ရှုရတယ်အဲဒီကျမှဝိပဿနာဉာဏ်တွေဖြစ်မယ်ရုပ်တဘာဝနာမ်တဘာဝသိတဲ့ဉာဏ် ပြီးတော့ကအကြောင်းကျိုးသိတဲ့ဉာဏ်ပြီးတော့ကကြောင်းကျိုးဆက်ဆက်ဖြစ်တဲ့ယုံနာဘာဝတွေအနေစာဒုက္ခအနတ္တကိုသိတဲ့ဉာဏ်ပေါ့ဗျာပြီးတော့ကကြဒီယုံနာတရားတွေရဲ့ခတ်သွက်သွက်ပေါ့ခတ်သွက်သွက်ပြောင်းဖြစ်နေတဲ့သဘောတရားတွေသိတဲ့ဉာဏ်ပေါ့အဲ့ဒါဥဒ္ဒပြဉာဏ်ခေါ်တယ်အဲ့လိုဉာဏ်ကြီးဖြစ်လာပြီဆိုတဲ့အခါဝိပဿနာဆက်စနစ်တရားအထွေမညာပညာဒီဘောဘဝမှာတေချာဘောရနိုင်တယ်ဆိုဘုရားအာမခံထားတယ်အဲ့ဒါနဲ့တူတူပါပဲဗျာဒီမှာ မိတ်ဆွေကောင်းရှားရမယ်ဆိုတာမန်မိတ်ဆွေကောင်းပြောတာမဟုတ်နော်ခုနကဝိပဿနာထုတ်တယ်ဆိုဝိပဿနာတရားတွေနဲ့ပတ်သက်ပြီးတော့ဒီမိတ်ဆွေကောင်းတေချာစနစ်တရားသင်ပေးနိုင်တဲ့မိတ်ဆွေကောင်းဆိုပုတ်ကောင်းတာမိတ်ဆွေမျိုးဆိုပုတ်ကောင်းတယ်နော်ဝိပဿနာထုတ်တယ်ဝိပဿနာဉာဏ်ဖြစ်အောင် အားထုတ်နိုင်ရမယ်ဒါတော့ဘုန်းကြီးတို့ကံတန်းစရာတွေပဲအများကြီးစူးစမ်းတယ်။ဟောမာစီဆရာတော်ကြီးလည်းမင်းငယ်ဘူးပါလေ။သူတို့လည်းအားထုတ်တဲ့ကံမှာ တော်တော်လေးကြောင်အထုတ်ခဲ့ရတယ်ဆိုတဲ့ကြောင်ဒီဒီဟာတွေမယုံခဲ့တဲ့အတွက်ဒါတော့တော်တော်ဝိသေကတာပိုင်းမှာအဓိကထားပြောတော့ဒီကတော်တော်ကြောင်အထုတ်တည်ပြီးအောင်ဘာညာမှမဖြစ်ဘူးဆိုတဲ့ကြောင်တွေဒါမိတ်ထားတာရှိတယ်အဲ့တော့ပြောချင်တာမှာဒီနေရာဒီနေရာမှာမိတ်ဆွေကောင်းရှိရင်ဘုန်းကြီးတို့တဏ္ဍာမှာကာမိဆန္ဒနိဝေနဆိုမဖြစ်ပါဘူးဒါလေးမှတ်ထားရနော်ပြီးတော့ခါကြပါလေဆိုပြောလျင်တင့်တော်တာတင့်လျော်တာ စကားပြောတဲ့ခါမှာခွန်ကြီးတို့ဒီခုနယောဂီနဲ့ပတ်သက်တဲ့စကားမျိုးပြောရတယ်ယောဂီနဲ့မပတ်သက်တဲ့စကားမျိုးပြောအောင်နော်နေရတရားထုတ်နေရစကားပြောတော့နိုင်ငံလုံးလုံးနေနိုင်ငံရေးစကားပေါ့ဒါကတော့ထုံးစံကိုယ်အလုံးနဲ့ပတ်သက်ကိုယ်အလုံးနဲ့ပတ်သက်တဲ့စကားသူကာဏနဲ့သူခွဲထားရောထွေးမပြောအောင်နော် ရောထွေးပြောရင်တော့ဟိုမှာအဲသူကဘယ်သူမှလက်မခံနိုင်ဘုန်းကြီးဆိုကမ္မဋ္ဌာန်းဝိညာကမ္မဋ္ဌာန်းစကားပြောနိုင်ငံရေးစကားတွေလူမျိုးစကားတွေလူမျိုးစကားပြောနေတော့တမျိုးဖြစ်တော့ကိုယ်လည်းမကြွညင်အမှားတွေဖြစ်တတ်တယ်။အဲကြောင့်ကိုကိုနဲ့ပဲကိုကကိုပြောအထူးသဖြင့်ကိုလိုတရားထုတ်နေခြင်းတရားစကားပြောဖို့တရားစကားတွေမဟုတ်ဖြစ်နေတခြားစကားတွေပြောနေတော့အဲဒီတော့ကာမိသနာနိဝရဏတွေဖြစ်နေတော့အဲတော့ကာမိသနာနိဝရဏ ပယ်ဖို့အတွက်ဒီ6မျိုးမှတ်ထားမယ်အတုပကမ္မထာတွေကိုသင်ယူပါသင်ထားပါသင်တိုင်းတိုင်းပွားပါပြီးတော့အိန္ဒိရီပေါ်မှာလောဘဒေါသမောဟမာမနာမဖြစ်အောင်ဆံလောဘဒေါသမောဟမာမနာအစာရည်မဖြစ်အောင်ထိမ့်သိပါစားတော့ဒီစားတဲ့အခါမှာတတိလေးနဲ့စားတော့ပါအတိုင်းဒါနှုတ်အောင်လည်းမစားနဲ့မစားပဲလည်းမနေနဲ့မိတ်ဆွေကောင်းမိတ်ဆွေကောင်းရှိဆရာကောင်းရှိရမယ်ပြီးတော့ ဒီယောဂီနဲ့ပတ်သက်တဲ့စကားမျိုးပြောတာဆိုတာမျိုးကောင်းတယ်ဒါမျိုးမှန်တယ်ဒီထဲတော့ခုနလိုမေဂိယတုတ်တို့ခုနသံဝရိတုတ်တို့ခေါ်ချက်ချမိတ်ဆွေကောင်းဒါနာကြတာမိတ်ဆွေကောင်းသင်ပေးတယ်မိတ်ဆွေကောင်းဆရာကောင်းရရင်တော့ဘုန်းကြီးတို့ခုနကာမိဆန္ဒနေဝင်တော့မဖြစ်အောင်သင်ပြပေးတော့ဒါမှတ်ထားပြီးတော့နောက်တစ်ခုသွားကြအောင်နောက်တစ်ခုကြတော့ဗျာပါဒနိဝေနခေါ်တယ်ဗျာပါဒနိဝေနဆိုတော့ အာရုံတွေကြုံတာစိတ်ဆိုးဖွယ်ရအာရုံတွေမကျေနပ်ဖွယ်ရအာရုံတွေကြုံတာပေါ့ဗျာအဲ့ဒါမျိုးဒီမကောင်းတဲ့အာရုံတွေပေါ့မကောင်းအာရုံတွေ့ကကြုံဖြစ်တုံကြပါတာဒီလိုလည်းရပါသူကတော့စိတ်ဆိုးဖွယ်များရှုစင်းစားဖြစ်ပွားပါကြပါတာဒါတော့တရားထုတ်နေနဲ့စဉ်းစားရမျိုးပြောတာနော်ဒီတရားထုတ်နေနဲ့မကောင်းတဲ့အာရုံတွေကြုံလာမယ်တွေ့လာမယ်ကြားလာမယ်စဉ်းစားမှဟုတ်ပေါ့ဒါအတွေ့အာရုံတွေမှာပေါ့ကိုမကြိုက်တဲ့အတန်ကြားလာမယ် ကိုမကြိုက်တဲ့အနတ်ရလာမယ်ကိုမကြိုက်တဲ့အတွေ့အထိတွေဖြစ်လာမယ်ဆိုရင်ဒေါသဖြစ်လာပါတယ်အဲလိုဖြစ်လာရင်ဒီဟာကိုယောနိတော်မနတိကပြောလို့ရပါတယ်ဒါကိုဆင်ញင်ရှုမှတ်တာရင်ဇာဝရမဖြစ်ဘူးပေါ့မဆင်ញင်တာမရှုမှတ်တာဇာဝရဖြစ်တယ်တတိယအပြင်ဒေါသဖြစ်ပွဲပုံကိုယ်တွေကြုံလာမေတ္တာပွားတော့သူ့ကောင်းကင်ကိုရှာရင်ဒါလည်းယောနိတော်မနတိကရခေါ်ပါတယ် ဒီပြပါဒဒီဝေဒနာတွေငြိမ့်နေဒါကဖျားဘောပါဠိတော်လို့ပြောတာအထက်ကရာလိုက3 4 5ကဒါကအထက်ကရာသင်ထားတယ်ထက်ကရာကနေပြီးတော့ပြဝရနိဗ္ဗာန်ပဲဖြောင်းပြီးကိုပြောတဲ့တရားတွေအဲ့ဒါလေးပြောကြမှာတယ်အဲ့တော့မေတ္တာသင်စေပွားလျက်နေရှုလေကောင်းစာမေတ္တာသင်စေအဲ့မှာမေတ္တာတရားတွေကိုဘုန်းကြီးတို့ဘာလို့ရမလဲဆိုတော့ မေတ္တာပဲလို့ပွားများမယ်ဒါတွေဘုန်းကြီးတို့ပြောခဲ့ပြီနော်မေတ္တာပွားများတဲ့အခါမှာဘာလို့ ਆ လဲမေတ္တာပွားနည်းကဘယ်နှမျိုးရှိတယ်ဘုန်းကြီးတို့ပြောခဲ့ပါတယ်မေတ္တာသုံးမေတ္တာပွားနည်းပြောခဲ့ပါတယ်ခန္ဓာသုံးမေတ္တာပွားနည်း98မေတ္တာပွားနည်းပြီးတော့ကကြောဝိသုဒ္ဓိမေတ္တာဇံရောမေတ္တာပွားနည်းဒါတွေအကုန်ပြောခဲ့ပါတယ်အဲ့ဒါတွေစနစ်တကျသင်ထားမယ်သင်ထားမှဟိုကမေတ္တာပွားတတ်မယ် မေတ္တာပွားတာမှလည်းဒီဖြာပါဒနိဝရငြိမ့်ပါဘူးဒေါသငြိမ့်ပါဘူးမေတ္တာမပွားတတ်ပဲနဲ့တချို့ကြပွားတာပွားတော့အတန်ကောင်းကောင်းနဲ့မေတ္တာတွေပို့နေတာပဲရှိတယ်ကိုယ့်ရဲ့တာနာမှာဖြစ်နေဒေါသမငြိမ့်ဘူးဒါကြောင့်မို့မေတ္တာကမ္မထာနေနဲ့ပတ်သက်ပြီးသင်ထားမယ်သင်ရင်ပွားရင်ပွားရင်သင်ရင်ပေါ့ဗျာအဲ့ဒါမေတ္တာသင်စေမေတ္တာကမ္မထာနေသင်ထားမယ်လို့ပြောလို့ရသင်ပြီးတော့မပွားပြန်ရင်ဒီဒေါသမငြိမ့်ပါဘူး နော်မေတ္တာတို့မေတ္တာပွားရင်ဒါကြောင့်ဘုန်းကြီးဟိုထိုင်တဲ့ချိန်မှာတလဲစီပွားခိုင်းတာမျိုးတွေရှိပါတယ်ဒီနေ့မေတ္တာသုံးလေးပွားခိုင်းတယ်နောက်ရခန္ဓာသုံးလေးပွားလိုက်နောက်928ပွားလိုက်နော်ဝိသုရိမေလာမေတ္တာပွားတဲ့နေ့ဒါအချိန်ရမှာဝိသုရိမေကတော့အများကြီးပွားလာဆိုတော့အဲဒါကြောင့်ဒါမျိုးလေးတွေပွားပေးရတော့တင်လဲတင်တာပါမသိရင်လည်းမေးလို့ရတယ်ကိုယ်နဲ့နှိစတဲ့ သင်နိုင်တဲ့ကမ္မထာဆရာတွေလူဆရာဘုန်းကြီးဆရာမေးပေါ့ဗျာအဲ့ဒီလိုမေတ္တာကမ္မထာနေသင်ထားမယ်မေတ္တာကမ္မထာနေပွားနိုင်မယ်ဆိုဒေါသမဖြစ်ပါဘူးတဲ့အဲ့ဒါတော့တင်လားဆိုနောက်တစ်ခုကပါလဲဆိုကမ္မကမ္မတက္ကတာပစ္စောခဏကံကိုဆင်ញင်ပေးရတယ်ကမ္မတဘောကမ္မတက္ကဟောဒါဒါကိုလည်းဆင်ញင်ပေးရမယ်လို့ပြောပါတယ် အဲ့ဒီဆင်ញင်တဲ့နီးရတော့ဘယ်လိုလဲဆိုဒီထဲမှာတော့သူကလူတူတယောက်ပေါ်မှာကိုကဒေါသဖြစ်နေဆိုရင်တဲ့ဘာဖြစ်လို့ကိုကသူ့ပေါ်ဒေါသဖြစ်နေပါလိမ့်နော်ဒီပုဂ္ဂိုလ်ရဲ့ကိုကသူ့ကိုဒေါသဖြစ်နေတယ်သူ့တီလာတွေကိုလည်းပျက်စီးအောင်မလုပ်နိုင်ဘူးတဲ့သူ့ရဲ့ကောင်းကျိုးတွေကိုဘာမှတီလာဘာဒီပညာတွေကိုပျက်စီးအောင်မလုပ်နဲ့သူကုသိုလ်တရားတွေကိုလည်းပျက်စီးအောင်လုပ်လို့မရဘူးတဲ့နော်နောက်ပြီးတော့ကိုယ့်အကိုပြန်ဆင်ညာမှာနော် သူကလည်းသူ့ကနဲ့သူလာတာပဲတဲ့နော်သူ့ကိုမြတ်ထွက်ရင်ကြောင့်ဘာမှချိုးမရှိဘူးတဲ့သူ့ကနဲ့သူဖြစ်လာတာအဲ့မှာတော့သူကအများကြီးပါပဲဥပမာတွေပေးထားတယ်ပေါ့ဒီမီးကြီးတွေပေါ့ရဲတောက်နေတဲ့မီးကြီးခဲတွေလို့နော်ပြီးတဲ့အခါကျတော့ရဲရဲတောက်တောက်ဖြစ်တဲ့တံပြားတို့မစင်တို့အဲ့ဒီရာဟုတွေနဲ့ကင်ပြီးတော့တခြားပုံကိုပုတ်ခတ်မယ်ဆို ယ်တော့ဆိုကိုယ်အရင်အပူလောင်ခံရမစင်နေလဲကိုယ်အရင်ထိတာအဲ့ဒီဥပမာလိုပြောတယ်ကိုကဒေါသဖြစ်ပြီးသူများကိုလိုက်ပြောမယ်ဆိုမယ်ဆိုရင် ကိုယ်ကိုယ်တိုင်ဒေါသရဲ့အကျိုးဆက်တွေကိုယ်ကိုယ်တိုင်ခံရတယ်နောက်ပြီးတော့ဒီပုဂ္ဂိုလ်ကလည်းကိုယ့်ကိုဟုတ်လားအမျက်ထွက်အောင်ဘာလုပ်နိုင်ပါလဲမျက်ထွက်အောင်လုပ်တဲ့အတွက်နော်သူကကိုယ့်မျက်ထွက်အောင်လုပ်တဲ့အတွက် ကိုယ်မြတ်ထအောင်လုပ်သည့်အတိုင်းကိုယ်တီလာတွေပြက်သီးဆောင်ကိုယ်တီလာတွေပြက်စီးသွားအောင်လုပ်လို့မရဘူးကိုယ်လည်းသူ့တီလာကိုပြက်စီးအောင်လုပ်လို့မရဘူးကိုယ်တီလာကိုသူကပြက်စီးအောင်လုပ်လို့မရဘူးကိုယ်တမာတိတွေကိုယ်ပညာတွေပြက်စီးအောင်လုပ်လို့မရဘူးအဲ့ဒါကိုသူကဆင်ញင်ဖို့သူလည်းသူကလည်းသူလာတယ်လို့ကိုယ်လည်းကိုယ်ကလည်းကိုယ်လာတာသွားတာပဲလူကံတရားဆင်ញင်ပေးရကံတရားဆင်ញင်တယ် နောက်တစ်ခုဒီဒေါသနဲ့ပတ်သက်ပြီးဒါကတော့အေကောသပါရဒါသသုံးကိုထောက်ပြီးတော့ပြောတဲ့စကားပါပဲထက်ကရာဘာပြောလဲဆိုတော့အပ္ပိစိတဗဟေကနံဗဟေနကံဝိယအဂောဒဘာရဒါဇာနဲ့ပတ်သက်ပြီးဘုန်းကြီးတစ်ခါပြောခဲ့ပူပါတယ်မြတ်စွာဘုရားကိုအဂောဒဘာရဒါဇာမကျေနပ်လို့အဒီအထူးသဖြင့်တော့သူ့အကိုကြီးကိုဒီဘုရားက တရားဟောလိုက်တော့တရားတွေရရနာဖြစ်သွားတယ်။ကိုဘာသာကြားဘူးဘာသာကြားဆိုတော့သူ့ကိုယ်ကြီးကိုဒီဗုဒ္ဓဘာသာလေးကိုဆွဲပြီးသွင်းရမလားဆိုဗုဒ္ဓဘောမကျေနပ်တာ။မကျေနပ်တော့ဂါရဘော900ကျော်မှတင်တယ်။လာပြီးဆဲနေ။ဘုရားတိခါနေနေတယ်။ဘာမှမဖြစ်ဘူး။ तू ကဆဲပါများတော့ तू ကိုယ်တိုင်မောလာတယ်ပါမလို့လေ။ဆဲတဲ့ပုံကောင်များလဲသူတို့ဆဲတာကိုတုံ့ပြန်မှဆဲရတာကောင်းတဲ့သဘောရှိတယ် အခုတော့ဟိုကမြတ်စွာဘုရားအသိခံနေလိုက်တဲ့အခါကျသူကသူဒေါသတွေနဲ့ဒါကြီးရော့သွားတဲ့သဘောကြီးတက်ကြွမလားတော့လာမေးတယ်ဘုရားကောလမတဲ့တင့်ကိုကျွန်တော်ဒီလောက်ဆဲနေတာတင်ဘာမှမဖြစ်ဘူးလားတဲ့ဘယ်လိုနေသလဲဆိုအဲ့မှာဗာမိတ်လဲဆိုမြတ်စွာဘုရားအဂေါဒပါဝရပါရတာခါတဲ့တင့်ရဲ့ ပစ္စည်းကိုငါလက်ခံမလက်မခံနိုင်ဘူးသင်ဆဲတာငါလက်မခံနိုင်တော့ငါဘာမှဖြစ်ဘူးဥပမာလေးပေးပါတယ်သင်စီကိုမိတ်ဆွေပြောင်းလာတယ်သင်ကနေဒီမိတ်ဆွေကို စားစရာတွေကျွေးတယ်ပေါ့အမိတ်ဆွေကနေအာကျွန်တော်လမ်းမှာစားလာတယ်ဘိုက်ကြီးလာတော့မစားတော့ဘူးဆိုရင်ဒီစားစရာပစ္စည်းတွေကဘယ်သူအတွက်ဖြစ်တယ်လဲအာသူပေးတဲ့သူကျွေးတဲ့ပစ္စည်းဟာသူ့ပစ္စည်းပဲအဲ့ဒါကိုထပ်လာပြန်ပြောသွားတယ် ဆဲတာတွေအပြစ်တင်တာတွေကိုကလက်ခံရင်ကိုယ်ဖြစ်စီဖြစ်သွားတယ်ဆဲတာတွေအပြစ်တန်တွေအပြစ်ပြောတာတွေကိုကလက်မခံရင်သူတို့ပစ္စည်းကသူတို့ပစ္စည်းပဲဒီတိုင်းတော့မှတ်ထားမယ်အဲ့လိုလေးမှတ်ထားနော်ဒါဟာဘုန်းကြီးတို့ဘာပြောရလဲဆိုကံကံတရားကိုဆင်ញင်တဲ့ဤမှာဥပမာပေးတာနောက်တစ်ခါကျတော့ဒီအထေရဘာပြောပြန်လဲဆိုဒီလေတိုက်တဲ့ဘက်ပေါ့လေတိုက်တဲ့ဘက်ပြည့်လွတ်လိုက်တဲ့ပြာမုံတို့ထထွေးတို့ အဲ့ဒါတွေကလေတိုက်တဲ့ဘက်ပြက်လိုက်ကိုယ်ပဲပဲပြန်လာတယ်အဲ့ဒါကိုပြောတယ်ပြာပဲဖြစ်ဖြစ်တဲ့ပဲဖြစ်ဖြစ်လေတိုက်တဲ့ဘက်ဖြစ်ကိုယ်ပဲပြန်လာတာပဲဒေါသလိုပါလို့ဆိုတော့သူများကိုဒေါသနဲ့ပြောတယ်ဆိုတယ်ဆိုကိုယ်စီပဲပြန်ဖြစ်ပဲပြန်လာတယ်ကိုယ်မှာစိတ်ဆင်းရဲတာစိတ်မချမ်းသာတဲ့အနေဒါတွေဖြစ်တယ်တရွေးတွေဟုတ်လားထွေလေတိုက်တဲ့ဘက်ကိုယ်စီပြန်လာတာပဲကိုယ်ကောင်းပေါ်ပဲကိုယ်မျက်နှာပေါ်ပဲပြန်ကြတာအဲတော့လူတွေကတတ္တဝါတွေက ကိုပြုလုပ်တဲ့ကံအတိုင်းပဲခံတာကောင်းတာလည်းကောင်းကျိုးရမယ်ဆိုတာ तू ကောင်းတာလည်း तू ကျိုးရမှာကိုကောင်းတာလည်းကိုကောင်းကျိုးရမှာကိုမကောင်းတာလည်းကိုမကောင်းကျိုးရမှာပဲနော်ကိုကောင်းတာလည်းကောင်းကျိုးရမယ်အဲ့လိုကံတရားကိုဆင်ញင်နေလိုက်လည်းပဲဒီဒေါသကပျောက်သွားပါလေဒါကိုပြောပါတယ်နော်ဒါကတော့ဒီထက်ကရာပြောတဲ့စကားပေါ့အဲ့ဒီထဲမှာတခါဘာပြောပြန်လဲဆိုတော့ မေတ္တာဘာဝနာပွားတဲ့နေရာမှာဒီမေတ္တာဘာဝနာပတ်သက်ပြီးတော့အထာရအတ္တဂုတ်တထေရမထေရောအဲ့ဒါကိုသွားပြီးတော့ညွှန်ထားတယ်အဲ့ဒီအနေပတ်သက်ပြီးမိတ်ဆွေကောင်းဆိုတာလည်းအဲ့ဒါနဲ့ညွှန်ထားတယ်ဒီကတော့ခုနအတိုင်းပါပဲနော်ဆင်ញင်များစီဆင်ញင်များစီဆိုတော့ဘာလဲဆိုတော့ဒေါသအပြစ်တို့မေတ္တာရဲ့အကျိုးတို့နော်ဒေါသအပြစ်တွေလည်းဆင်ញင်ပေးရတယ် ဒီတုတ်တရားဒေါသဖြစ်လာမေတ္တာအကျိုးတွေကိုလည်းဆင်ញင်ပေးရတယ်တိခါရဲ့အကျိုးတွေဆင်ញင်ပေးရအဲ့ဒီလိုများများဆင်ញင်လဲဒီဒေါသတွေငြိမ့်နေမိတ်ဆွေကောင်းတယ်လည်းနေပါမိတ်ဆွေကောင်းရှိနေဒီဒေါသငြိမ့်အောင်လုပ်နိုင်တယ်နော်မိတ်ဆွေကောင်းနေပြီးဒီဒေါသငြိမ့်ကြောင်းစကားကိုပြောတယ်မကောင်းတဲ့မိတ်ဆွေကြတော့ဒီဒေါသတွေများလာအောင်ထလာအောင်ပို့ဆွပေးနော်မိတ်ဆွေတကယ်မိတ်ဆွေကောင်းကြဒီဒေါသငြိမ့်အောင်လုပ်တယ်အဲ့ဒါပတ်သက်ပြီးတော့ဘုန်းကြီးတို့ဒီမှာ ထေရညွန်တဲ့အတ္တကုတ်အတ္တကုတ်တာထေမထေအကြောင်းပေါ့ဖွင့်တာလေးလည်းပြောနေသူကနည်းနည်းလေးလည်းရှည်တယ်ဒီဓမ္မမေဇိမဘာနာတမှာဒီမထေနဲ့ပတ်သက်ပြီးတော့သူကဒီဘုရားလက်ထက်တော်ကတော့သူကတာမန်ပုဂ္ဂိုလ်တော့မဟုတ်ဘူးဗျာသူကပရဝိုက်ကောင်းတော့အဖြူပိတ်ဖြူအဖြူကိုဝတ်တဲ့ပုဂ္ဂိုလ်တွေပဲသူ့နာမည်ကသကုလူဓာယီပရဝိုက်လို့ခေါ် မြတ်စွာဘုရားကဘုလုံးကြောင်းမှနေတဲ့အချိန်ပေါ့နော် သူကလည်းအဲ့ဒီရာဇကြိုမြို့မှာအချမ်းရတပည့်ပြိတ္တတွေနဲ့ထင်ရှားတဲ့ပုံပုံပဲအဲ့ဒီဘုလုံးကြောင်းတော့နဲ့မြတ်စွာဘုရားကြောင်းတော့ဘုလုံးကြောင်းအဲ့ဒီကြောင်းနဲ့မနီမဝေးဒီကြောင်းသူကလည်းကြောင်းဆောက်တာလေသူနေတဲ့ကြောင်းကတော့ဒေါင်းနေဘေးမဲ့ဘေးရာ အရာမှာဆောက်ထားတဲ့အတွက်မောရနိဝါပါဆိုတဲ့ကျောင်းမှာသူကနေတယ်ပေါ့ဒီကအဲ့ဒီကျောင်းမှာကျောင်းနိုင်ရှာတော့ပေါ့ဗျာမြတ်စွာဘုရားကရာဇကြိုးမျိုးတွင်ကိုဆုံးခံကြွားတယ်ကြွားတဲ့ကအချိန်စောနေသူတို့ကျောင်းကတော့ကြည်ရတာတော့မြို့နဲ့နီးတဲ့သဘောရှိပါချိန်စောတဲ့ခါကျအဲ့ဒီတကုလူတာကြီးဥဆောင်တဲ့ကျောင်းမှာဝင်တယ် ကုလူဓာယီပြပိုက်ကလည်းမြတ်စွာဘုရားအင်မတန်ယိုသိလေးစားတယ်နော်လေးစားတဲ့အတွက်ပြီးတော့ဒီပြပိုက်နဲ့ပတ်သက်မြတ်စွာဘုရားကနှစ်ကြိမ်တိုင်တိုင်ပေါ့နော်တရားဟောပြီးသူတုတ်ပြီးရှိပါအဲ့ဒီတရားများကတော့ပိရိကသုံးပုံကိုခြုံပြီးတော့အစဆုံးတိုင်အောင်ကြဲကြဲပြပြထားဟောပေးတာလုပ်ပေးတရားပေါ့တနည်းအားဖြင့်ပြောရင်တော့အယူဝါဒကိုရှင်းလင်းတဲ့တရားလို့ဒီလိုဆိုနိုင်တော့ပေါ့ဆိုလိုတာကတော့ဒီ ခုနပရပိုက်ဟာသူကအဲ့ဒီခက်ကထင်ရှားတဲ့ဘာသာရေးကောင်းဆောင်ကြီးတွေရှိတော့ပုရဏကတ္တဘာညာပေါ့အဲ့ဒီဘာသာရေးကောင်းဆောင်တွေရဲ့တရားတွေကိုခုနတကုလူဓာယီဆိုတဲ့ပရပိုက်ကအကုန်လေးလာလေးလာပြီးတော့သူတို့ဘက်တွေနဲ့ဆွေးနွေးတယ်ဆွေးနွေးပြီးတော့ဘယ်ဟာမှန်တယ်ဘယ်ဟာမှားတယ်ပေါ့နော်ဗုဒ္ဓနဲ့ခက်ပြိုင်ဘာသာရေးကောင်းဆောင်တရားတွေအကုန်လေးလာပြီးထောက်ပြတာဝေဘာနာလုပ်တယ် ုန်းကြီးတို့မြတ်စွာဘုရားရဲ့တရားတော်တွေကြာဝေဖန်စရာအပြစ်ပြောစရာမတွေ့အောင်မတွေ့တဲ့အတွက်သူကမြတ်စွာဘုရားသိကြည်ညိုတာတာပါဒီနေ့ကျတော့မြတ်စွာဘုရားကသူ့ကိုဘာကြောင့်လေးစားကြည်ညိုတယ်လဲလို့တောင်းမေးတယ်အဲ့မှာတကုလူတာကြီးကပါမေးဘာလျှောက်ထားလဲသူထင်တဲ့အတိုင်းပြောရရင်မြတ်စွာဘုရားအဝိစာနဲ့ပတ်သက်ပြီးတော့လေခေါင်ခေါင်မာမာကြင်ကြံတယ် အနေထိုင်နဲ့ပတ်သက်ပြီးတော့ခေါင်းမှာချိုးချံကျင့်တာကျင့်ကြတယ်တိတ်ဆိတ်တဲ့ငြိမ်သက်တဲ့နေရာတွေမှာနေပါလေအဲ့ဒါကြောင့်မို့ညညိုတဲ့သူ ရှိတယ်ဆိုတော့ဒါကိုပြောပါတယ်ဒါပေမဲ့မြတ်စွာဘုရားတော့အဲ့ဒီဟာမဟုတ်ကြောင်းညင်းပယ်ပါတယ်တုတဲ့ခေါင်းပါသာကျင့်တဲ့ပုံစံတွေများပြားရှိတယ်ထောက်ပါတယ်နော်အဲယခုကဲ့သို့ကြီးညိုလေးသောများပြားခြင်းမှာမြတ်စွာဘုရားပါမင်းလေတိလ မြတ်စွာဘုရားသီလကြောင့်မြတ်စွာဘုရားတမာရီကြောင့်မြတ်စွာဘုရားပညာကြောင့်အဲဒီကနေတရားဟောပြီးလဲသစ္စာလေးပါးအခြေခံတဲ့သာနာကျင့်စဉ်နော်ဒီဓမ္မကျင့်စဉ်တွေကိုသူကဟောပြလိုက်တော့ဒါအောင်ဘုန်းကြီးတို့မေဇိမနိကေမေဇိမပါဏာတမဟာတကုလူဓာယီတော့လို့ခေါ်ပါတယ်နောက်ဒီချိန်မှာလည်းမြတ်စွာဘုရားကြွပြီးတရားဟောနေပါတယ်အဲ့ဒါကို ရှူလာတကုလူတာကြီးတော့ဆိုသူနဲ့ပတ်သက်ပြီးနှစ်တုံတော့ဟောတာထင်ရှားတယ်အေးနောက်တရင်ဟောပြီးတဲ့ခါကျတကုလူတာကြီးကအလွန်တရားနဲ့ပတ်သက်အရင်မနာကိုကြည်ညိနာကျင်နာပြီးသရကုံဆောက်တည်ဆောက်တည်ပြီးတော့ရှင်ယံပြုဖို့ရှင်ယံပြုပြီးကိုတောင်းဆိုအဲ့ဒီမှာဘယ်လိုဖြစ်သွားလဲသူကလည်းဆရာကြီးတဆူကိုတပည့်အတိုင်းဝါလည်းတိတ်ကောင်းတော့တပည့်တွေကအားလုံးဝိုင်းကန့်ကွက်ကြတယ် ဆရာကြီးတဲ့ဆရာကြီးတဆူဆရာကြီးတပါးလုံနေပြီဗုဒ္ဓကောရမတန်တဲ့တပည့်မခံပါအဓိကတော့သူတို့တွေမခံညင်တာလည်းပါပါတယ်သူတို့မှတရားမရတော့ခံညင်ပါနဲ့အိုးကြီးပုံမှာပုံငယ်လေးမတင်တင်ဘူးပေါ့အိုးကြီးဖြစ်ပြီးမှဒီအုံငယ်အောက်ကနေပြီးတော့အိုးကြီးပေါ်အုံအိုးကြီးပေါ်မှာအုံငယ်လေးတင်ပြီးသူတို့ကတော့ရှင်းတော့ကဥမာတွေပေါ့လေကိုကအိုးကြီးဖြစ်တဲ့အတွက် ပုံငယ်လေးကိုပို့ပေါ်တင်ခါရမလို့ဆိုတာမျိုးဒါနဲ့တပည့်တွေကကန့်ကွက်တဲ့အတွက်တကုလူတာကြီးကယဟန်ဖြစ်ခွင့်မရလိုက်ဘူးဗျနော်ဗာတရားမှလည်းအဲ့ပေါ်မှာမရလိုက်အဲ့ဒါကတော့ဘုန်းကြီးတို့ထကရာနဲ့ဖွင့်ပြတာဘာဖြစ်လို့သူဟာဒီလိုတရားတွေမရသလဲဆိုကတ္တဝမြတ်စွာဘုရားလည်းလက်ထက်ကတငယ်ချင်းတစ်ပါးလူထွက်ချင်တာလူထွက်ချင်တော့ဒီတကုလူတာကြီးတော့ယဟန်ကဘာလုပ်လဲဆိုသူ့ကိုတိုင်ပင်တာ သူတကယ်ချင်းလူတဲ့ချင်းတော့သူကလည်းဘုရားလက်ထက်တော်ကြီးကခုခေတ်လိုဟိုဟာတပိတ်ပင်ကန်းကြီးရှားပါတဲ့သဘောရှိတယ်ပြအဲ့ဒါမျိုးတပိတ်ပင်ကန်းရှားပါတဲ့ခါကျတော့သူတငင်ကြီးအတိုင်းမင်းတော့သူတငင်ကြီးထွက်သွားရင်ဒီတပိတ်ပင်ကန်းကြီးလိုချင်တာကိုလိုချင်တော့ဘာဖြစ်လဲလူထွက်ချင်တယ်ပေါ့လေပေါ့ကိုကိုလူမထွက်အောင်မပြောမလဲလူထွက်ချင်အောင်ပို့ပြောတာပေါ့ဗျာလူဝကောင်းကြောင်းကြီးရှောက်ပြောတယ် အဲ့လိုချီးကျူးပြောဆုံးတော့ဝစီကံကြောင့်မို့တဲ့ဘုန်းကြီးတို့ဘုရားရှင်လက်ထက်မှာရောင်ပြုတ်ပဲမရခြင်းဖြစ်တယ်ဒါလည်းတည်ထားတယ်နော်မကောင်းတဲ့ပုဂ္ဂိုလ်မကောင်းတဲ့လမ်းသွားတော့အတင်းတွန်းအားပေးကိုယ်မှလည်းဒါလည်းအကျိုးဆက်ကအခုဆိုကြည့်ပါ သူတငယ်ချင်းလူထွက်ချင်လို့လာတာကိုကသူ့ရဲ့တပိတ်တန်ကနေလိုချင်လာလူဘကောင်းကြောင်းတွန်းပေးလိုက်တာရင်းနေတဲ့ပုဂ္ဂိုလ်ဝါကူမပေးမနဲ့မြောက်လိုက်တယ်လို့ဖြစ်သွားတယ် အဲ့ဒီအာကုသိုလ်ကံကြောင့်ဒီမှာရံဖြူခွင့်ကြုံတယ်ပြုခွင့်မရခဲ့ဘူးဒါပေမဲ့လို့မြတ်စွာဘုရားကဒီလောလောဆယ်သူ့ရဲ့တကုလူဓာယီဘဝမှာတရားမရသေးဘူးနောက်တစ်ချိန်ချိန်မှာတရားရမယ်ဆိုမြင်တော်မူလို့တရားဟောခဲ့တယ်ဆိုဒါကိုပြောခဲ့တယ်ပေါ့ဗျာမြတ်စွာဘုရားပြိဋိနိဗ္ဗာန်ဆံတော်ပူပြီးတဲ့နောက်ပိုင်းမှာခွန်ကြီးတို့အိန္ဒိယမှာပါတိပိပုတ် မြို့တော်တိရိဓမ္မတောကမင်းကြီးဆိုပေါ်ပေါက်ခဲ့တယ်။အဲ့ဒီမင်းကြီးလက်ထက်ကကျတော့အတ္တဂௌတမထေရဆိုတာတွားပြီးဖြစ်ခဲ့တော့မြတ်စွာဘုရားတက်တော်ထင်ရှားရှိတဲ့ချိန်တုန်းကဘုန်းကြီးတို့တိကြမေတ္တာဇံဝင်စားတဲ့နေရာမှာအသာဆုံးမြတ်ဆုံးသောအေရဒမရှိခဲ့ဘူး။ဒီရှင်သူဝတီတို့ကြလည်းအေရဒတစ်ခုလုံးတွဲပေးတာမေတ္တာဇံဝင်ရတဲ့အရာမှာရော နော်အရဏဝိရကလောကီစကားမျိုးလောကုတ္တရာတရားလောကုတ္တရာစကားပြောတဲ့နေရာမျိုးဒါမျိုးနှစ်ခုတွဲပေးခဲ့တာတခုတည်းတတ်တတ်ပေးတဲ့အဲ့ဒီတည်းဆိုတာမရှိခဲ့ဘူးဒါပေမဲ့လို့ဒီတကုလူဓာယီပြရိပိုက်ကြတော့နောအခါငါဖျားတာနာတော်မှာရဟန်းပြုပြီးမေတ္တာဇံဝင်စားနိုင်သူတွေပုံကိုယ်တွေမှာအမြတ်ဆုံးဖြစ်လိမ့်မယ်ကြိုတင်ပြားပြီးပေးခဲ့တယ်ဒါကြောင့်အတ္တကုရမထေရ မေတ္တာဧတရေရတဲ့ပုဂ္ဂိုလ်မေတ္တာဆံနဲ့ပတ်သက်မေတ္တာတရားနဲ့ပတ်သက်တိတံပေါ့ဗျာဧတရေရတဲ့ပုဂ္ဂိုလ်ဆိုတာမျိုးဖြစ်သွားတော့ဒီအတ္တကုတ္တမထေရီကသူတို့သူနေတဲ့ကျုံးပါရဲ့တန်ငါလို့ရမထေရီပေါ့အဲ့လိုဖြစ်တယ်ဒီဝန်စရာတောင်းတန်းကြီးနဲ့ဆက်ဆက်ပြီးတော့ယူဇနာ30လောက်ရှိတဲ့တောယူတခွင်မှာတရင်သုံးတယ်ပေါ့နော်အဲ့ဒီမှာတော့ အတ္တဝီတောရချောင်းတောချောင်းလို့ဒီလိုခေါ်တယ်ပေါ့ယူနာ30လောက်ရှိတယ်ဆိုအဓိကတောအုပ်ကြီးပါပဲအဲ့ဒီမှာကျောင်းပေါင်းများစွာကဒီမထေရကြီးရဲ့ဆုံးမတိုင်းနေကြတဲ့သဘောကိုပြောတော့အဲမေတ္တာမထေရကြီးရဲ့မေတ္တာတကူဆုံးကဘလောက်ထိအကောင်းလဲဆိုဒီယူနာ30တွင်းမှာရှိတဲ့တာယတိရိစ္ဆန်เนี่ยမေတ္တာစိတ်ဝင်ပြီးတော့ရှင်ပါနေကြတစုံတရာအားနေတယ်ပြုခြင်းမရှိဘူးကြီးနိုင်ငံရင်မရှိဘူးဗျာ တတ္တဝါတွေဆိုတာကဒိဋ္ဌိဆန်တွေဆိုတာကြီးငယ်ကြီးနိုင်ငယ်ညင်အများအားလောက်တာပါနော်အာကြီးတဲ့ချင်းတို့ကြားလို့အဲ့ဒီပုံကုံတွေကငယ်တဲ့ပုံကုံကိုကြိုက်တာစားတော့ပြလိုက်တာဒါမျိုးဒါပေမဲ့လို့ပထီကြီးတရင်သုံးနေတဲ့နေရာမှာနေသွားတယ်ဒိဋ္ဌိဆန်နဲ့အဲ့လိုမလုပ်ဘူးပဇုံပြအနေနဲ့မပြုဘူးအချင်းချင်းချစ်ခင်ညီညွတ်နေကြဒါမျိုးပြောတော့ပြီးတော့တခြားပုံကုံတွေလည်းအနေနဲ့မပြုဘူး ပထေကြီးကဒီထောင်ပေါင်းများစွာဖြစ်တဲ့ယောဂီယာနေတရားဓမ္မယာနေအဲ့ပုံမှာပဲဒီအခင်းလေးမော်နော်ကောင်းငင်ထဲဝဲဒီမှာထိုင်လျက်ကပ်ထမ်းပြီးတယ်ကောင်းငင်ကနေပြီးတာဘာလို့လဲသူကဇန်သမဘာရတော့လက်သိကြားလာတဲ့ခါကျတော့ဘုန်းကြီးတို့ဆုံးခံခြင်းမပြုတော့အဲ့ကြောင်းမှာပဲကပ်ထမ်းကြပါလေရွာကဒကာမတွေအဲ့ဒီဒီတဝိုက်မှာရှိတဲ့ရွာဒကာမတွေက ဒီတောကြီးမှလာပြီးဆွန်ဒါနာတွေပြုလို့လူဒန်းကြတယ်အဲ့လိုတည်င်းတွေကိုခုနသီရိဓမ္မတောကမင်းညာကြားတာပေါ့ကြားတဲ့ခါကျဒီရှာတော်ကြီးကိုအရှင်မြတ်ကြီးကိုဖူးခြင်းလို့သုံးငိမ်တိုင်နဲ့ပင့်လှုပ်ပင်မဲ့လို့မချေရမကြွဘူးသူကပ္ပဋ္ဌာန်တရားပါလေဟောတာပြောတာသင်ကြတာပြတ်ပါဆိုတဲ့အတွက်ပထေကြီးပင်လျောက်ချက်ကိုလက်ခံတော့မမို့အဲ့ဒါတွေကိုအဲ့ဒီ ဒီမထေရခုနဇန်တရားနဲ့ပတ်သက်လို့လည်းတကူကြည့်တယ်ဇံပင်ရှင်နဲ့ပတ်သက်လို့တကူကြည့်တယ်မေတ္တာတရားနဲ့ပတ်သက်လို့အာကောင်းတော့ဒါတွေတကူကြည့်တာပေါ့ဗျာဒါကြောင့်အေဒီပတ်တကူကြည့်တယ်တခါလုံးကဆိုဘယ်လောက်တကူသူတကူကြည့်တဲ့အကြောင်းလေးကိုထထရာမှတ်တမ်းနေတာပါပြရှိလေတခါကားတဲ့အကြောင်းတိုင်းမှာရှိတဲ့တန်ခါတွေဆွဲမရဆုံးရတက်တက်ဖုံးပေးရမြင်တယ်အဲတော့ကြောင်းတိုက်တွင်မှာရေရေကန်ကြီးကိုနန္ဒပိုင်းမှာနို့နို့အရသာရှိအောင်ဖန်ဆင်းလို့ပြီးတော်မူတယ် ညနေပိုင်းချိန်ကြရင်တော့ပဂရိရေပေါ့နှုတ်ရတာရှိတဲ့ခါကျဒီဆုံးမရတဲ့ပုဂ္ဂိုလ်ဒီကနေ့ရေခတ်လိုက်နှုတ်နှုတ်ဖြစ်သွားတော့ဒါနဲ့ဆုံးနဲ့ရောဖုံးမယ်အဲ့ဒါလောက်ဒီဘုံကြီးတယ်ဆိုပြီးတော့ဒီစာဝေကျမ်းစာများဖွင့်ထားတယ်ပေါ့အဲ့ဒီလို မိတ်ဆွေကောင်းမျိုးတနည်းအားဖြင့်မေတ္တာနဲ့ပတ်သက်ပြီးတော့ကျွမ်းကျင်တဲ့ပုဂ္ဂိုလ်မျိုးထံမှာဘုန်းကြီးတို့ကပေါင်းသင်နေထိုင်မယ်ဆိုရင်ကိုယ့်အတွက်လည်းကြိုးရှိတယ် ပြီးတော့ဒေါသတွေလည်းငြိမ့်နိုင်တယ်ဒါကိုပြောတယ်ပေါ့ဗျာဒါတော့မေတ္တာပွားခြင်းကြောင့်မို့ဒေါသငြိမ်းကြောင့်မို့နော်ခုနဆောင်းဖို့လေးမှတ်ထားမယ်မေတ္တာသင်စီပွားလျက်နီးရှုလေကံဥစ္စာမေတ္တာကမ္မထာနေသင်ပြီးတော့သင်ပါလေ့လာပါလေ့လာတဲ့အတိုင်းမေတ္တာသို့မေတ္တာပွားနေခန္ဓာသို့မေတ္တာပွားနေဝိတ္တုတိမြတ်လာတဲ့မေတ္တာပွားနေ 928မေတ္တာပွားနေဒါတွေကိုစနစ်တရားသိပွားလဲပွားစီတယ်928တို့ဆိုလဲအမှန်တန်ကောင်းတဲ့မေတ္တာတရားတွေပဲစိတ်တည်ငြိမ်စေတယ်ဒါမျိုးတွေပေါ့အဲ့ဒီလဲပွားရင်လည်းဒေါသဒေါသတွေငြိမ်ပါတယ်ပြီးတော့ဒီမိုက်တဲ့ပုဂ္ဂိုလ်မုန်းတဲ့ပုဂ္ဂိုလ်အမြင်ကတဲ့ပုဂ္ဂိုလ်တွေ့လိုက်ကံတရားဆင်ညာဒါမှဒေါသငြိမ်တယ်ကံတရားမဆင်ညာမိုက်တဲ့ပုဂ္ဂိုလ်မုန်းတဲ့ပုဂ္ဂိုလ်တွေ့လိုက်ပုဂ္ဂိုလ်ဒေါသဖြစ်တတ်တယ် ဟောဒုက္ခဒုက္ခနဲ့သူလာတာပဲကိုလည်းကိုယ်ကလည်းသူမကောင်းတာလို့သူမကောင်းတာခံပါလေကိုမကောင်းတာလို့ကိုမကောင်းတာခံပါကိုကောင်းတာလို့မှကိုစားမယ်သူကောင်းတာလို့သူစားမယ်ကံတရားလေးဆင်ញင်လိုက်ရင်ဒေါသငြိမ်းပါတယ်နော်ပြီးတော့ဒီဒေါသတွေအကျိုးဖြစ်တယ်စီဟာဒေါသတွေဖြစ်နေတဲ့အတွက်စုစုမှအကျိုးမရှိဘူးမေတ္တာပွားတာကောင်းပါလေမေတ္တာရဲ့အကျိုးတွေပြန်ဆင်ញင်ပြီးရမေဆွေကောင်းပေါ့ ဒီမှာတော့မေတ္တာတရားနဲ့နေတဲ့မိတ်ဆွေကောင်းမျိုးပဲပြောရမှာခုနအတ္တကုဒ္ဒမထေရီတို့တို့ကြောင့်မေတ္တာစာအေရတဲ့ရတယ်ဒါဘုရားရှင်ပြိဋိဘံစံပြီးပေးခဲ့တဲ့အေရတဲ့ပဲဒီလိုမိတ်ဆွေကောင်းနေလဲရှိတာရှိထိုင်ကိုဒေါသငြိမ်းတယ်တနည်းအားဖြင့်ပြောရင်ကိုဒေါသတွေဖြစ်လာတဲ့အချိန်မှာဒေါသငြိမ်းအောင်ပြောပြတတ်တဲ့ပုဂ္ဂိုလ်မိတ်ဆွေချို့ကြပုဂ္ဂိုလ်ဆွပြီးအဲ့ဒါမျိုးမဖြစ်အောင် ပြီးတော့ဒေါသငြိမ်းချောင်ပြောလေသင်လျော်တာကိုကစကားပြောတဲ့ခါကျရင်ကိုကိုယ်တိုင်နဲ့ဒီတိုင်းပေါ့ဒေါသငြိမ်းတဲ့ပြည်တဲ့စကားမျိုးမျက်မျက်ပြပြောရင်ဒေါသတွေငြိမ်းမှပျောက်ပါလေဆိုဒါကတော့ခွန်ကြီးတို့ဒေါသနိဝရဏဗျာပါဒနိဝရဏပယ်ဖြောက်ကြောင်းအထက်ကရာပြောတဲ့နိပါပဲဗျာနောက်တစ်ခါအောက်ဆက်ကြည့်မယ်ဌိနာမေတာဌိနာမေတာတွေအားလည်း စားတော့ပြီးတဲ့အချိန်မျိုးဆိုရင်ဌိနမိတာဝင်တော့ဗောနော်တရားထုတ်တဲ့ပုဂ္ဂိုလ်များဒါတွေကအများတမ်းဖြစ်တော့စားတော့ပြီးတဲ့ဘက်ကဝါလာပြီးလေးလာပြီးဆိုရင်တော့ဒါမျိုးအချိန်နဲ့ငိုင်းပြီးတဲ့စိတ်တရားဖြစ်လာတယ်အဲ့ဒီချိန်မှာမရှုတိုင်းဌိနမိတာတွေဝင်ပြီးအာယောနိတော်မနိတိကမရှုတိုင်းဌိနမိတာတွေဝင်လာတယ်ရှုတတ်မယ်ရှုတတ်တဲ့ခါကျတော့တာမန်လုံးလဝရိယနဲ့မရှာဘူးလုံးလသုံးပါဆိုတော့ဘုန်းကြီးတို့အဲ့ဒီဇေယျလေးနဲ့ ဟိုပြောခဲ့တယ်လေအဲဒီဆရာလေးတွေအတိုင်းလေးနည်းနည်းလေးကြည်ရင်တော့ပုံရှင်းပါအဲဒီနိဒမိတလုံးလာ၃မျိုးပါအာရအာရဘတာစတင်အထုတ်ခြင်းနေခမတာဆိုပြည်မာဒီစတင်အထုတ်ခြင်းဌိနမိတဝင်လာစီဟာဌိနမိတဝင်လာစီဒါကိုသိပြီးမှအထုတ်ရတယ်စတင်အထုတ်နေခမအာဒါပြလွတ်တော့အောင်အထုတ်မယ်ပြီးတော့ ပရကမဓာတ်ဆိုတာဒီတဲ့ဒီတဲ့တိုးပြီးတိုးပြီးအထုတ်တာအဲ့ဒါကိုယောနိတော်မနတိကတော့နော်တတိနဲ့ညာနဲ့တိုးပြီးအထုတ်ထိနာမိတာဝင်လာရင်သိပြီးမှအထုတ်မသိဘဲနာအထုတ်ရင်တော့အိပ်ပျော်သွားတတ်တယ်အဲ့တော့ထိနာမိတာဝင်လာရင်မြတ်စွာဘုရားဟောတဲ့နည်းကမရှုတရင်ထိနာမိတာတွေဝင်မယ်ရှုတရင်ထိနာမိတာဝင်မယ်ထိနာမိတာဘာကြောင့်ဖြစ်လဲအာယောနိတော်မနတိကတော့ကြောင့်ဖြစ်တယ်ဒါမှတ်တာ အာယုံတွေကဆင်ញံနှလုံးသွင်းမှုမတိုင်ထိနာမိတာဖြစ်မယ်ဆင်ញံနှလုံးသွင်းမှုတိုင်ရင်တော့ထိနာမိတာမဖြစ်ဘူးဒါဘုရားဟောပြီးတဲ့အခါကျမှအထကရာကနေပြီးတော့ထိနာမိတာပဲဖြောက်ကြောင်းတရား6မျိုးဒီမှာပြောသွားတယ်အဲ့ဒါကိုလည်းဘုန်းကြီးတို့ဒီပါဠိနဲ့အညီပြောအထကရာပြောတဲ့စကားနဲ့ဘုန်းကြီးပြောပါအထကရာကဘာပြောလဲဆိုတော့နံပါတ်1 စားတဲ့ဒီစားတော့နဲ့ပတ်သက်ပြီးအတိဘောဇနီနိမိတကာဟောနော်စားတော့တဲ့ခါမှာအလွန်မင်းမစားရခုနကိုရင်လေးတွေပေါ့ပါဇာကိုဝါပြဲနေအောင်စားဝါနေပြီဒါထပ်စားလို့ရှိသေးတယ်အဲ့ဒါပဲစားတော့အလွန်ကဲစားတော့ခြင်းမစားရဟောပြောတယ်အစားလွန်ခြင်းပေါ့လုံလုံကဲကဲစားတော့တာမျိုးမစားရ တချို့စားတော့ဆိုင်နေသွားတယ်တောင်းစားမယ်တောင်းစားမယ်ကိုပဲဘေးဖြစ်တာမတောင်းဘူးပေါ့ဗျာဘုဖေးဆိုင်နေသွားပြီးတော့အဲ့လိုမျိုးဟိုမှာစားတော့ဖေးအကောင်းဆုံးမှလည်းများအတင်းကနင်းကစားတော့အဲ့ဒါကြီးနဲ့ကိုဒုက္ခဖြစ်စေတယ်ပြီးတဲ့အခါကျအဲ့ဒီလိုအစားတော့တွေဘိုင်လေးအောင်ပြည့်နေအောင်စားရင်ဌိနာမိတာဝင်တော့ပါပဲအဲ့ဒီလိုစားတော့တွေကိုမြမြတတာနဲ့စားတော့ မယ်ဆိုရင်ဒါထိနာမိတာမဟုတ်တရားထုတ်တာပဲဖြစ်အလုံးလုံးတာပဲဖြစ်အချိန်ခံပြီးတာစိတ်မဖြစ်ဘူး။နောက်နေထိုင်ခြင်းဆိုဣရိယာပုပြင်ရတော့တရားရှုမှတ်တဲ့ခါကျထိုင်ရှုမှတ်လို့အင်္ဂါရင်မတ္တရာရှုမှတ်ပေါ့။မတ္တရာရှုမှတ်လို့အင်္ဂါရင်စဉ္ညာလျှောက်ရှုမှတ်ပေါ့။အဲ့တော့သွားမရှုမှတ်နဲ့အဲ့ရှုမှတ်ရင်တော့ဘိုးအိပ်ပြောသွားမှာပဲ။နေထိုင်ခြင်းဆိုဣရိယာပုပြင်ခိုင်းတာ။စင်ကျင်လင်းအောင်မှာ အချင်းခံပြီးတဲ့စိတ်တွေဝင်လာရင်ဘာလုပ်ရမလဲဆိုအလင်းရောင်လေးနော်အာလောကတင်ညာမနတိကတော့အလင်းရောင်ခုလိုမီးရောင်တို့နေရောင်တို့လရောင်တို့ကျဲရောင်တို့တောက်ပါလေအလင်းရောင်မျိုးလှမ်းကြည့်ပေးရတယ်အဲဒီကိုကြည့်ပေးဆင်ញံနှလုံးသွင်းပေးနော်အဲဒီဟာကိုအဲဒီအလင်းရောင်ဆင်ញံနှလုံးသွင်းနေအိတ်ချင်တဲ့စိတ်ကပျောက်ပါတယ်နောက်တစ်ခုကပါလေအဘောကာတဝါသော သိချင်တဲ့ပုဂ္ဂိုလ်အခန်းထဲမှာထိုင်မမရအောင်ဒီတကားပေါက်တွေဖွင့်ပြီးတော့မှားတာမျိုးလွင်မြင်မှာပေါ့အထူးသဖြင့်တော့ပြင်မဲ့လွင်မြင်မှာမှတ်မှာပို့ပြီးတော့အဆင်ပြေတယ်နော်အခန်းထဲမိုက်မောင်တဲ့အခန်းထဲမှာမှတ်နေတော့ပို့အိတ်ချင်တာပေါ့ဒီလိုအိတ်ချင်ငံပြီးတဲ့ပုဂ္ဂိုလ်များအိတ်ချင်ငံပြီးတဲ့စိတ်ပျောက်ခြင်းအပြင်ထွက်ပြီးတော့စိညာလျှောက်တာလို့မှတ်ထားလို့အင်းလင်းပြင်မှာမှတ်ရအခန်းထဲမှာမှတ်ရမိုက်မောင်တဲ့နေရာမှာမှတ်ရဒါပြန်လွင် ရင်းဒီကောင်အဘောဂတိကတူတယ်ခေါ်တယ်ဟင်းလင်းပြင်ရင်းဒီကောင်ရကိုအပြင်ဘက်မှာတစ်ပင်မရှိအမိုးမရှိဟင်းလင်းပြင်ရင်းဒီကောင်ရမှာတရားထုံးလည်းအချင်းခံပြီးတဲ့စိတ်ကနိုင်ပါတယ်မိတ်ဆွေကောင်နော်ဌိနမိတာနိုင်နေပြီးတဲ့မိတ်ဆွေကောင်နဲ့အတူနေရတယ်အတူမှတ်ရကိုကဌိနမိတာမနိုင်သေးတဲ့ပုဂ္ဂိုလ်သွားပေါင်းသူ့ကြည့်ပြီးကိုကအိတ်ချင်တယ်တချို့ကတကယ်ကြိုးစားလုပ်နေတာသူ့တော့မှကြိုးစားလုပ်နေငါလည်းကြိုးစားလုပ်မှာအဲ့လိုမျိုးဖြစ်တယ် နော်ဒီအိတ်ချင်ကန်ကြီးတဲ့ပျောက်တဲ့အကြောင်းတရားတွေစကားမျိုးစားတာမျိုးပြောတယ်အဲ့လိုကောင်းတဲ့အကြောင်းတွေဟုတ်လားမိန်လိုကောင်းတဲ့အကြောင်းဒါတွေရှောက်ပြန်ကိုယ်ကလည်းဒီဒီလိုဖြစ်တတ်တယ်ဒီနာမီတော့ပယ်တဲ့စကားမျိုးပြောဒါနဲ့ပတ်သက်ပြီးတော့ဒီမှာတော့မိတ်ဆွေကောင်းဆိုတော့ရှင်မာကတ္တဗလို့လို့ရှင်မာကတ္တဗလို့ကြာတော့ဒုတိနေဆောင်းတော့နေတိဒုတုညုပါလို့ဆောင်းတော့အဲ့ချင်းငိုင်းပြီးစိတ်ကနဲ့သွားတော့ဉာဏ်ပုဂ္ဂိုလ်နဲ့မတူဘူး အဲ့လိုမျိုးဒုတင်နဲ့ပတ်သက်တဲ့စကားတွေပြောပြရဟာနေတိတုတွေစောင့်တည်တာဘယ်လိုလုံလိုက်ထိနာမိတာနိုင်တာပဲနေတိတုတွေစောင့်တည်တိုင်းနိုင်တာပဲဒီမိတ်ဆွေတငယ်ကောင်သုံးဖို့ဆရာကောင်းပေါ့နေတိတုတွေစောင့်တည်ပြီးတဲ့ဆရာတွေဒီမှာတော့နေတိတုတွေနဲ့ပတ်သက်ပြီးဘုန်းကြီးဆရာတော်တစ်ပါးတော့နေတိတုတွေဆိုညမှာမိတ်ဖဲနေတာမျိုးပေါ့ကြော်ခင်ပြီးမိတ်တာမျိုးသုဒ္ဓဆံတမာရိယမှာဖြစ်နိုင်တယ်ဆို ကိုလိုကတော့အချိန်ပိုင်းလောက်ပဲရနိုင်တော့ပေါ့ဗျာခုဘုန်းကြီးတို့6နိုင်ထိုးပြီးသွားပြီဒီကနေ့တော့ဒါအထက်ကရာပြောတဲ့ဌိနာမေတာပယ်ဖြောက်ကြောင်းတရားနဲ့အဆုံးသတ်ရအောင်ဒီနေ့ဟောပြောဆွဆုမတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖွညာနိဗ္ဗာန်ကိုရလွယ်ရောက်လည်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါ